နေ့ဘုန်းကြီးတို့2021ခုနှစ်ဇန်နဝါရီလ9ရက်တောင်ရန်စကိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကပ္ပဌာန်းလမ်းစဉ်ပိုင်း86ညနေ9နာရီတင်တာပေါ့ဘုန်းကြီးတို့ဓမ္မနုပဒနာသဘောတရားရေးအပိုင်းသင်ကြားပို့ချနေပါတယ်ဓမ္မနုပဒနာမှာခန္ဓာဤဝနာပြီးသွားခန္ဓာရှုမှတ်တဏီပြီးသွားအာယနာရှုမှတ်တဏီ ဒီနေ့အာရဏရှုပတ်တဲ့နေ့ကိုဘုန်းကြီးတို့ဆက်ပြောကြအောင်နော်အဲတော့ဘုန်းကြီးတို့ဒီရာနဲ့ပတ်သက်ပြီးတော့ပြောစရာလေးတွေကပါရှိသေးလဲဆိုကမသားစရာပေါ့ဗျာမသားစရာပါရှိလဲဆိုဒီဝိပင်ပါဠိတော်မှာကြတော့ခန္ဓာဝိပင်အာရဏဝိပင်ဓာတုဝိပင်သစ္စာဝိပင်ဒီလိုဟောတာခုဆိုခန္ဓာရှုမှတ်တဲ့နေ့ပြီးသွားပြီနောက်ပြီးတော့အာရဏရှုမှတ်တဲ့နေ့ဘုန်းကြီးတို့ဆက်ပြော အဲ့မှာအကြောင်းပြလေးတွေနဲ့ဖះဘာဖြစ်လို့ဒီခန္ဓာဝေပင်လည်းဟောလဲအာနာဝေပင်ဟောလဲဓာတုဝေပင်ဟောတယ်လဲနော်ဒါလေးတွေသိထားစေချင်တော့အဲ့ဒီမှာခေါင်းစည်းလေးပေးတာဒါတော့နားထောင်တာပေါ့နော်နံတရားတွေကိုတွေ့ဝေတန်တရားရှိတဲ့ပုံကိုယ်တွေယုတ်တရားတွေကိုတွေ့ဝေတန်တရားရှိတဲ့ပုံကိုယ်တွေယုံနာနှစ်ပါးလုံးပေါ်မှာတွေ့ဝေတန်တရားရှိတဲ့ပုံကိုယ်တွေပုံကိုယ်သုံးမျိုးရှိတော့ပေါ့နော် အဲ့ဒီသုံးမျိုးလုံးကိုချီးသိမ့်ကျုံချီးမြှောက်လိုတော်မူသောကြောင့်ဒီခန္ဓာဒေသနာအာယနာဒေသနာဓာတုဒေသနာဓာရီဟောတယ်ဆိုပြီးသူကအကြောင်းပြချက်လေးနဲ့ဖွင့်ဆိုထားတယ်အဲ့တော့တစ်ခုချင်းပြောမယ်နော်ခန္ဓာဒေသနာတို့ကဘယ်လိုပုံကုမျိုးတင့်တော်လဲဆိုနံတရားတွေပေါ်မှာတန်တရားရှိတဲ့ပုံကုရှင်းရှင်းလင်းလင်းမသိတဲ့ပုံကုများအတွက် ခန္ဓာဒေသနာတော့ခန္ဓာချင်းခန္ဓာ၅ပါးချင်းစီဟာနန္တရားတူဝေတဲ့ပုံကုမျိုး နာမတံမူလပုံကုများတင့်တော်တယ်။ဘာဖြစ်လို့လဲဆိုကြည့်လိုက်ခန္ဓာ၅ပါးဆိုယူဘက်ခန္ဓာယုတ်တရားဝိနက်ခန္ဓာနန္တရားဝေဒနာဆိုခံစားဥစ္စာနန္တရားနော်သင်ညက်ခန္ဓာဒါလည်းမှတ်သားမှုဒါလည်းနန္တရားနော်သင်္ခါရခန္ဓာဒါလည်းနန္တရားတွေပဲဝိညာဉ်တင်ညာကျွင်းတဲ့စေတသိက်တရားတွေ ဒါဝိညာဉ်နဲ့ခန္ဓာဒါစိတ်နံတရားပဲအဲ့ဒီနံတရားတွေပေါ်မှာတန်တရားရှိတဲ့ပုံကုံမျိုးဆိုဘုရားကဒီခန္ဓာ၅ပါးရှုပန်ဒီကိုဟောတယ်ရေပုံရပါဗျာအဲ့ဒါကိုခွဲခြားပြောအဲ့မှာယောဂတစ်ခုတည်းရခန္ဓာ၅ပါးခွဲဟောတာအဲ့လိုမှတ်ထားမယ်နော်ဒါကိုယ့်ကိုယ်လည်းဆုံးဖြတ်ချက်ချလို့ရတော့ဗောလေတရားရှုမှတ်တဲ့ခါမှာကိုယ်ကဘယ်ဟာနဲ့ရှုမှတ်ဖို့သင့်တော်လဲသိအောင်လို့ဘုန်းကြီးဒါလေးပြောပြတော့ တရားကျင့်တာတော့ကိုယ့်အကိုကျင့်ကြည့်မှာပဲတိုးတက်မှုရှိရင်ဒါကိုယ်အတွက်တင့်တော်တယ်ဒီလိုပဲဆုံးဖြတ်တော့ဗျာတိုးတက်မှုမရှိဘူးဆိုရင်တော့ရွေးချယ်မှာပဲကိုတိုးတက်တဲ့လမ်းကိုတက်တဲ့အကျင့်အမျိုးဘုန်းကြီးတခုတည်းကိုအသေးဆုပ်ကင်တာမကြိုက်ဘုန်းကြီးကိုယ်တိုင်လည်းတို့လိုချင်လို့ဒီပေါင်းများစွာလုပ်တယ်ကိုနှစ်သက်သဘောကြတာတွေပြောတယ်နော်မာသရိပ္ပံတော့ကိုဒီကထားတယ်ပေါ့ဗျာအဲဒါကြောင့် ဒါလေးသတိထားစီခြင်းနောက်တစ်ခုကတော့အာယနာဒေသနာအာယနာ12ပါးရှိတော့အဲ့ဒီအာယနာဒေသနာကျတော့ဘယ်လိုပုံကုမျိုးတင့်တော်လဲဆိုယူပတံပုံလားယုတ်တရားတွေပုံမှာတွေ့ရတဲ့ပုံကတန်တရားရှိတဲ့ပုံကဒီလိုပုံကုမျိုးဆိုအာယနာဒေသနာတင့်တော်တယ်အဲ့ဒီအာယနာဒေသနာကြည်လိုက်တဲ့ခါကျတော့မနေ့ကပြောစကုသောတာခန္ဓာစင်ဝါကာယ ဒါယုတ်တရားတွေမျက်စိနာလျာကိုဒါယုတ်တရားတွေနော်ရူပါယုံတရံခန္ဓာရတံဖုရဝံနော်အဲ့ဒီမှာအာယုံ၅ပါးအဲ့ဒီမှာယုတ်နဲ့ပတ်သက်တာကယုတ်တတ္တကို10ပါးလောက်ဟောတာအိုင်နာစိတ်ကိုမနိုင်နာဓမ္မယဓမ္မယနာယယုံနာတစ်ခုလုံးတွဲနေအဲ့ဒီမှာကြည်လိုက်တော့အာယနာ12ပါးလုံးကိုခြုံကြည့်ရင်ယုတ်အာယနာက10ပါး ယုံနာရောတာတပါနာတက်တက်ကတပါအဲ့မှာယုတ်တွေအများကြီးခွဲကြဟောသွားတာတချို့ပုံကိုယ်တွေကြတော့ဒီအာယနာ12ပါးဟောလို့ဟုတ်လားကျွတ်တောင်းဝင်သွားတဲ့ပုံကိုယ်ဒီနေ့ပြောပါမယ်ဒီနေ့ဘာပြောမလဲဆိုရင်တာယောဇနာတုတ်စိတ်တတထေရဲ့အကြောင်းပြောရင်ဒီတထေကြဒီအာယနာ12ပါးရှုမှတ်လို့ကျွတ်တောင်းဝင်သွားအဲ့ဒါမျိုးပေါ့တဦးနဲ့တူမတူဘူးเนาะကိုယ်ပါရမီဓာတ်ခံမဲ့ क्वे တယ်အဲကြောင့်မို့သူရတဲ့ကိုရခြင်းမရတာဒီ ခန္ဓာ၅ပါးရှုမယ်အာယနာ၁၂ပါးရှုမယ်ရှုကြည့်ပေါ့ကိုယ်မှာဝိပဿနာဉာဏ်တွေဖြစ်တဲ့တိုးတက်တဲ့သိဉာဏ်တွေပြောင်းလဲသွားပြီးဒါသိကြတယ်ကိုယ်အတွက်တိုးတက်မှုရှိဒါမျိုးယူပေါ့နော်ရောဒီမှာမှတ်ထားမယ်အာယနာဒေသနာတော်ကဘယ်လိုပုံကုမျိုးသင့်တော်လဲဆိုရင်ရုပ်တရားတွေပေါ်မှာတန်တရားအကြီးနေတဲ့ပုံကုမျိုးအဲ့ဒါမျိုးဆိုရင်တော့အာယနာဒေသနာ ရှုရတာသင့်တော်တယ်လို့အဲ့လို ပြောပါတယ်ဟောပါနောက်ဓာတုဒေသနာ ဓာတ်ကတော့ဘုန်းကြီးတို့ဒီထဲမှာတော့မပါဘူးပေါ့ဗျာဒါလေးလည်းနည်းနည်းသိထားမယ်ခုနကအာယနာနဲ့တူတူပါပဲဆက်ကသကုတသောတာရခန္ဓာရစေဝါရကာယရရူပတာတရရခန္ဓာရဓာတတာဟိုမှာဒီမှာရုပ်တတ်တွေက7ပါးရှိနေနောက်ပြီးတော့မနာယနာကြတော့သူကဓာတ်9ပါးခွဲလိုက်တယ်မနာယနာကိုစိတ်ကိုဓာတ်9ပါးခွဲလိုက်တယ်ပြီးတော့ခါကျဓမ္မယနာကြတော့ ရုပ်ကောင်းနာကောရောနေတာအဲ့တော့ तू ကဘလို့ဖြစ်သွားလဲဆိုတော့ရုပ်နဲ့နာနဲ့ကဟိုနှစ်ခုကမကွေမကွာလေးဖြစ်နေတာပေါ့ဗျာ။ရာရောဓာတုဒေသနာကြတော့ရုပ်ကောနာကောနှစ်ပါးလုံးချဲ့ထွင် ဟောလိုက်တဲ့ရုပ်နာနှစ်ပါးစုံမှာတန်တရားဖြစ်တဲ့ပုဂ္ဂိုလ်တွေ့ဝေထိုင်မိုင်နားမလဲတဲ့ပုဂ္ဂိုလ်များအတွက်တင့်တော်တယ်လို့အဲ့လိုဟောအဲ့လိုဖွင့်ကြားနေမှာပြောတယ်ပေါ့ဗျာ။နောက်သစ္စာဝိပင်းဆိုသစ္စာပြီးမှ ဒီခန္ဓာနာဓာတ်အဲ့ဒီဖြစ်ပုံကိုအဲသစ္စာဖြင့်ပိုင်ပိုင်နိုင်နိုင်သိမှသာဟင်နော်အဲ့ဒီအဲ့ဒီခုနကခန္ဓာဓာတ်တွေဖြစ်ပုံသစ္စာဖြင့်လေသစ္စာ၄ပါးဖြင့်ပိုင်ပိုင်နိုင်နိုင်သိတာမှသာကျေစုများတဲ့အတွက်သစ္စာဒေသနာတို့အဆုံးနဲ့ဟောတယ်ဒါသစ္စာဝိပင်းမှာခန္ဓာဟောတယ်ခြင်းစဉ်အာယနာဟောတယ်ဓာတ်ဟောတယ်သစ္စာဟောတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီတရားတွေမှန်သမျှနောက်ဆုံးတော့သစ္စာသစ္စာနဲ့ချုပ်ပြီးတော့ ပြော့ရတယ်ပေါ့ဗျာသစ္စာဆိုတော့ကြောင်းကျိုးပါပဲဒုတိယဝိပဿနာဉာဏ်လို့ပြောလို့ရဒီဟာကိုမြင်သွားရင်ပြီးတာပဲဒါလေးမှတ်ထားမယ်နော်အဲတော့ဒီနေ့ဘုန်းကြီးတို့အာရဏပြီးတော့ခေါင်းစည်းလေးပေးထားကြည့်မယ်နော်ခေါင်းစည်းလေးကဗြဟ္မဒီခန္ဓာနာဓာပေါ့ဗျာဒါဟောဒီထဲမှာသစ္စာတော့မပါပါဘူးဒါပေမဲ့သစ္စာလည်းဒီလိုဟောတယ်လို့မှတ်ထားပါအာရဏရှုနည်းအာရဏရှုနည်းကိုမပြောခင်ဘုန်းကြီးတို့ ဆဆက်ကသုံးလေးကိုအဓိကထားနော်အဲ့ဒါလေးပြန်ပြီးအဲ့ဒါအဓိကပါပဲတကယ်ဖြစ်စဉ်ကတော့ဆဆက်ကသုံးပဲဆဆက်ကဆဆက်ကသုံးကိုဘုန်းကြီးတို့ကနားလည်နေရမှာအချိန်မရွေးအဲ့ဒါဆိုရင်ဒီရှုမှတ်တဲ့နေရာမှာတော်တော်ထောက်ကိုပြုတယ်နော်ဒီတဲ့ကြဲကြဲပြန်ပြန်ဒီဆဆက်ကသုံးဆိုတော့ပြိဿသမုပ္ပါတရားပါပဲနော်ဒီတဲ့ကြဲကြဲပြန်ပြန်သိနိုင်တော့ကောင်းတော့အ ਨੇ ဆုံးတော့ဒီပြိဿသမုပ္ပါအကြောင်းကျိုးဖြစ်တဲ့ သဘောဆဆကတုတ်နော်ဒါလေးခဏတော့ပြောဒါလေးပြန်နားထောင်ထားမယ်နော်အဲ့ဒါဗာလဲဆိုတော့ဓာရ6ပါးမျက်စိနားလျာကိုစိတ်ဒါဘဝင်ပေါ့ဗျာကိုခန္ဓာကိုယ်မှာရှိတယ်ကိုယ့်ကိုသိနေတာပဲကိုမျက်စိရှိတယ်နှာခေါင်းနားရှိတယ်နှာခေါင်းရှိတယ်ရှားကိုစိတ်စိတ်ကတော့ဒီမှာဘဝင်စိတ်ကိုပြောတယ်အာယုံ6ပါးရှိတယ်နော်ဒီမှာလေးကြည့်ထားနော်အဲ့ဒါတော့အသေးမှတ်တာဒါရှုခွင့်ရှုကဒါအဓိကကြားတဲ့ဟာ အာယုံ6ပါးပေါ့အာယုံ6ပါးကြပါလေဆိုအစင်အတန်အနံအရတာအတွေ့အထိကြံသေးစီနော်အာဓာရ6ပါးကိုယ်ခန္ဓာကိုယ်မှာရှိတဲ့အတွက်အခန္ဓာလို့ခေါ်တယ်ဟိုအာယုံ6ပါးကလာတိုက်တဲ့သဘောမျိုးဓာရကြီးတိုက်တာတော့မဟုတ်ဘူးမျက်စိလာတိုက်တော့မမြင်တော့ဘူးပေါ့နာကထိတိုက်နေလည်းမမြင်မကြတော့ဥသွားမှာပေါ့ဒီတော့ဓာရ6ပါးကိုအာယုံ6ပါးလာပေါင်းစုံ တိုက်ဆိုင်ပြီးလာတဲ့ခါကျဘာဖြစ်လဲနောက်က ဆရာမိုးဆရာတော်ကြီးတို့အပွင့်တာ6ပါးဝိညာဉ်6ပါးဖြစ်လာဘာသာနဲ့အာယုပေါင်းစုံတိုက်ဆိုင်လာတဲ့အခါကျဝိညာဉ်6ပါးဖြစ်သွားတယ်နော်မျက်စိနဲ့အစိမ့်ယူပါအောင်တိုက်ဆိုင်ရင်မြင်သိစိတ်ဖြစ်မယ်ဒါအပွင့်တာပေါ့သူအဲ့လိုသုံးပါနားနဲ့အတန်ပေါင်းစုံတိုက်ဆိုင်လာရင်ကြာသိစိတ်ဖြစ်တယ်နှာခေါင်းနဲ့အနံ့ပေါင်းစုံတိုက်ဆိုင်ပြီးရင်အနံ့သိစိတ်ဖြစ်တယ်အကြောင်းတိုက်ဆိုင်လာ ရှာလေးနဲ့စားစရာလေးနဲ့နော်စားမိမယ်တွေ့ထိမယ်စားမိမယ်ဆိုရင်ဒါစာသီစိတ်ဖြစ်မယ်ကိုကိုအကြည်တန်လေးနဲ့အတွေ့အထိဖုဒ္ဓဘာဝလေးတွေ့ထိပေါက်ဆုံးလာမယ်ဆိုရင်ဒါကာယဝိညာဉ်တွေ့ထိစိတ်ဖြစ်တယ်ကာယဝိညာဉ်စိတ်မနောဘဝင်စိတ်မနောဘဝင်အဲ့ဒါကအရိယဝတ္ထုလည်းခေါ်တယ်အရိယဝတ္ထုပေါ်မှာလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာလက်ပတ်နေတဲ့ဘဝင်အကြည်တန် ဘဝင်အကြည်လေးပေါ့အဲ့ဒီဘဝင်ကြည်လေးမှာကြံသေးဆိုတော့အာယုံမှာသွားပေါင်းစုံတိုက်ဆိုင်မိလာတဲ့ကကြဘုန်းကြီးတို့မနောဝိညာဉ်စိတ်ကြံတွေးတဲ့စိတ်ဒီမှာတော့ကြံစီတဲ့အတွေးစိတ်ပါပဲဒီကတွေးနေတဲ့စိတ်တွေပြောတာအဲ့ဒီစိတ်ောင်မျိုးဖြစ်တယ်နော်ဒွါရ6ပါးနဲ့အာယု6ပါးပေါင်းစုံတော့ဝိညာဉ်6ပါးဖြစ်တယ်အဲကြောင့်အပွင့်တခေါ်တယ်ဗမာလိုပြောရင်အခန္ဓာက6ပါးအတိုက်ဓာတ်က6ပါးအပွင့်ဓာတ်က6ပါးဒါလေးမှတ်ထားမယ်ပြီးတော့ ဒွါရနဲ့အာယုံပေါင်းစုံတိုက်ဆိုင်ပြီလားတကအပွင့်တဝိညာဉ်6ပါးဖြစ်တယ်အဲ့ဒီ၃မျိုးပေါင်းစုံတဲ့ကမှာစေတသိက်တွေ့ထိတဲ့သဘောလေးဖြစ်တယ်ဒါဟုတ်ဘုရားကတိဏံတေကတိဖတ်တော်အဲ့ဒီ၃မျိုးမျက်စိအကြည့်ဓာတ်လေးနဲ့အစင်းအာယုံလေးပေါင်းစုံတိုက်ဆိုင်မြင်သိစိတ်ပြီးတော့ဒီ၃မျိုးပေါင်းစုံတိုက်ဆိုင်ပြီလားတဲ့အချိန်ကိုဘုန်းကြီးတို့ဗာပြောသွားလဲဆိုမျက်စိအတွေ့အထိလေးဖြစ်တော့ဒါကစေတသိက်အတွေ့အထိနော် ဘုန်းကြီးတို့ဒီခုနဗုဒ္ဓဘာအတွေ့အထိမျိုးမဟုတ်စေတသိက်ထဲမှာစိတ်စေတသိက်အတွေ့အထိပဲနားနဲ့အတန်အာယုန်လေးပေါင်းစုံတဲ့ဈာတိစိတ်ဖြစ်ဒီသုံးမျိုးပေါင်းစုံသွားတဲ့အချိန်မှာသောတာတံခါတာနားကိုအကြောင်းဖြစ်ဖြစ်တွေ့ထိဖြစ်တယ်ပြီးတော့ကိုယ်နှခေါင်းအကြည်တက်လေးမှာအနံလေးကပေါင်းစုံတိုက်ဆိုင်မြအနံသိစိတ်ဖြစ်တယ်ဒီသုံးမျိုးပေါင်းစုံတာကိုဂါဏတံဖတ်တာအဲ့လိုလေးမှတ်ထားမှာပေါ့ဗျာ ရှားဝဲအကြောင်းပြုပြီးစေဝတံဖတ်တာ ကိုယ်ကိုအကြောင်းပြုပြီးကာယတံဖတ်တာမနောဘဝင်စိတ်ကိုအကြောင်းပြုမနောတံဖတ်တာလိုမှတ်တာဒီတော့မျက်စိကိုယ်မျက်စိကြည်ုံလေးရဲ့ဆင်းရဲပေါင်းစသက္ခုဉဏ်စိတ်ဖြစ်တယ်ဒီသုံးမျိုးပေါင်းသက္ခုတံဖတ်တာဒီစေတသိက်တံဖတ်တာမျက်စိကိုအကြောင်းပြုပြီးတဲ့စေတသိက်တံဖတ်တာလည်းကောင်းတဲ့အာယုံတွေ့ထိပေးမယ် နောက်ကဝေဒနာဒုက္ခဝေဒနာဒီမှာတော့ဘုရားတော့သကုတံဖတ်တတာဝေဒနာတာမန်ပဲပြောတာဒီဝေဒနာဒုက္ခဝေဒနာလည်းဖြစ်မယ်ဒုက္ခဝေဒနာလည်းဖြစ်ခြင်းဖြစ်မယ်ဥပ္ပခဝေဒနာဖြစ်ခြင်းဖြစ်မယ်သကုတံပါဇာမျက်စိအတွေ့အထိလည်းကောင်းတဲ့အာယုံတွေ့ထိပင်သူကဒုက္ခဝေဒနာဖြစ်မယ်မတကောင်းတဲ့အာယုံလေးကိုတွေ့ထိပင်ဒုက္ခဝေဒနာခံစားမှာပေါ့ဗျာဒါကြောင့်ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဘူးတာမန်တွေ့ထိတာမျိုးတွေလည်းရှိတယ် အဲ့ဒီခါကျဥပိ္ပခာကိုဝေဒနာလုံးဝမချုပ်ဘူးเนาะတခုခုဖြစ်နေမယ်အဲ့ဒါလေးမှတ်တာအဲသောတာအတ္တမှာလည်းဒီတိုင်းမို့သောတာတံဖတ်တာနာကိုအကြောင်းပြုပြီးစေတသိက်နာသောတာတံဖတ်တာစေတသိက်အတွေ့အထိတံဖတ်တာလေးရာကောင်းတာတွေ့ထိပင်ဒီအတန်အာယုံပေါ်မှာကောင်းတာတွေ့ထိပင်ဒုက္ခဝေဒနာခံစားမှုဖြစ်မယ်မကောင်းတာတွေ့ဖြစ်ပင်ဒီတန်အာယုံမကောင်းတဲ့အတန်ကြီးပဲဆိုဒီလိုခံစားမှုဖြစ်တယ် ခါရီဒီတန်ကိုကောင်းတာလည်းမဟုတ်ဆိုတော့တာမန်တွေးထိပြရင်ဒါဥပ္ပခဝေနာခေါ်တယ်။ပြီးတော့သကုတံပတ္တကြောင့်ဝေနာ၃မျိုးဖြစ်နိုင်တယ်လို့သောတတံပတ္တလည်းဝေနာ၃မျိုးခန္ဓာတံဖတ်တာကြောင့်ဝိညာဉ်၃မျိုးဇေဝတံဖတ်တာကြောင့်ဝိညာဉ်၃မျိုးကာယတံဖတ်တာကြောင့်ဝိညာဉ်၃မျိုးမနောတံဖတ်တာကြောင့်ဝိညာဉ်၃မျိုးဒီတွေကစာစကားတွေဖြစ်နေနော်အခုနလိုဒိဗေကိုယ့်အကို ရှင်းရှင်းလင်းလင်းနားလည်ထားပြီးတာပြီးတဲ့ခါကျတော့ ဒီဝေဒနာကိုနောက်ကနေဘာဖြစ်လာလဲဝေဒနာမရှုမှတ်လိုက်ရင်နောက်ကနေလာပြီတဏှာကဒီထဲမှာတဏှာကိုပဲဒီကထားပြောဝေဒနာပစ္စယတဏှာပေါ့နော်သကုတံဖတ်တာအကြောင်းသကုတံဖတ်တာဝေဒနာကြောင့်ဖြစ်လာတဲ့ဖြစ်တဲ့ဝေဒနာကိုမရှုမှတ်တိုင်းတဏှာဖြစ်မယ်သောတာတံဖတ်တာကြောင့်ဖြစ်တဲ့ခံစားဝေဒနာကိုမရှုမှတ်ရင်တဏှာတဏှာဖြစ်မယ် အစင်းကိုအာယုပြုပြီးတဏှာဖြစ်မယ်အတန်ကိုကြားပြီးတဏှာဖြစ်မယ်အနံ့ကိုအာယုပြုပြီးတဏှာဖြစ်မယ်ရတာစားစရာအာယုပြုပြီးတဏှာဖြစ်မယ်အတွေ့အထိကိုအာယုပြုပြီးတဏှာဖြစ်မယ်ကြံတွေးစရာအာယုပြုဓမ္မတဏှာဖြစ်မယ်ဆိုတဏှာ6မျိုးပေါ့ဘုန်းကြီးကတော့အဲ့ဒါတကယ်အဖြစ်စင်ရတာအဲ့တိုင်းပဲဗျာဘုန်းကြီးတို့ဒီအာယနာ12ပါးကြတော့ကိုကြီးအာယနာရဲ့ရှုမှတ်နေ12ပါးအဲ့ဒီဇေအားလေးပြန်ထုတ်ပြန်အာယနာရှုမှတ်တဲ့နေကြအဲ့ဒီ ဒီ6မျိုးလုံးအကုန်မပြောဘူးဗျာဖေရကနော်အဲ့မှာအာရဏရှုမှတ်တဲ့နေ့ကျတော့ဇေယျလေးအာရဏပထမသာမဏေနံပါတ်နေ့မှာဇေယျအကွက်လေးရှိတယ်အဲ့ဒီဟာလေးထိုးခြင်းအဲ့ဒီမှာကျတော့ဘလို့ဟောလိုက်လဲဆိုတော့အာရဏရှုမှတ်တဲ့နေ့ကျတော့မျက်စိအကြည်ဓာတ်လေးနဲ့အစင်းယူပါလို့ပေါင်းစုံလာတဲ့ခါမှာနောက်ကခုနတဏှာဘက်ကိုသွားလိုက်တာပဲကြော်သွားလိုက်တာဟိုအဓိက အဆုံးကိုနော်အဲ့ဒါကြမြင်လွယ်တာပေါ့ဒီကြားရဟာတွေကြဘုန်းကြီးတို့တမာရီအောင်ကအမကောင်းရင်ဖတ်တာတို့နော်ဝေဒနာတို့ဝေဒနာထိအောင်နည်းနည်းထင်ကြသို့တဏှာကိုကြော်ပြောလိုက်အပေါ်မှာဇေယျလေးရှိတယ်အောက်မှာနံပါတ်1ဇေယျကွက်နံပါတ်1အဲဟုတ်ပြီဒီဇေယျကွက်ကိုပြောချင်တာအဲ့မှာကြည့်မယ်အဲ့မှာဘုရားကအဲ့မှာကြော်ပြောလိုက်တာဆုံးဆုံးကဘုန်းကြီးတို့ဆာဆက်ကတုတ်တန်ကြဓာရ6ပါ အာယုံ6ပါနော် ဟိုမှာဝိညာဉ်6ပါးအဲ့ဒါတွေအကုန်ကြော်ပြောသွားတယ်နောက်ဆုံးပိုင်းကြောင်ရောက်သွားတဏှာတွေအဲ့မှာတဏှာဖြစ်ခြင်းလည်းဖြစ်မယ်လောဘဖြစ်ခြင်းဖြစ်မယ်ဒေါသဖြစ်ခြင်းဖြစ်မယ်အဲ့ဒီအပိုင်းကိုကြော်ပြောသွားတယ်နော်အဲ့အာယနာရှိမှနေနေအဲ့ဒါလေးမှတ်ထားဖို့ပါပဲနော်ဒွါရနဲ့အာယုံအဲ့ဒီနှစ်ခုပေါင်းစုံလာမိတဲ့အခါမှာဒီအစင်းယူပါယုံတွေကမြတ်သက်စရာဖြစ်လာရင်ဘာဖြစ်မလဲ တန်ရောစဉ်ပေါ့ကာမရာတန်ရောစဉ်ဖြစ်မယ်ဒါပြောတယ်လောဘတန်ရောစဉ်ဖြစ်မယ်လောဘဖြစ်တာတန်ရောစဉ်ဒီစင်ရာနှစ်သက်ဆရာမကောင်းဘူးလို့ဒီလိုကိုယ်စိတ်ထဲမှာထင်လိုက်ရင်ဒေါသတန်ရောစဉ်ဖြစ်မယ်ဒီပုံကိုမြင်ပြီးတော့မာနတွေဖြစ်မယ်ဆိုရင်နောက်ကတန်ရောစရာမာနတန်ရောစရာဖြစ်မယ်အားမျိုးတွေပေါ့ဗျာဒီအစင်းနဲ့မျက်စိအကြည့်တော့ပေါင်းစုံတိုက်ဆိုင်ပြီးလာတဲ့ခါမှာခါကြဘာဖြစ်တာလဲ ဒီစိတ်အတွေးတွေဝင်လာအဲ့ဒီဥဒိစ္စတန်ရုံစဉ်ဒီခါဒီလေးမနာလိုတဲ့ဝန်တိုးတဲ့စိတ်တွေဖြစ်အိဒါမေစီယတန်ရုံစဉ်ဒါတွေဖြစ်တော့အဲ့ဒီလိုကြော်ဟောသွားတယ်အဲရှုခင်းရှုခက်ကဘာရှုရမလဲဆိုခုနမျက်စိကိုလည်းရှုရမယ်အခြေ မျက်စိကြည်တောင်းနေမယ်အစင်းယူပါရုံကိုလည်းတတိညာနဲ့ရှုမှတ်ရမယ်ဒါလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ့ဗျာအဲမရှုရှုမှတ်မရှုမှတ်ပဲနဲ့တတိလွတ်နေရင်ဒါယောနိအာယောနိတော်မတ္တိကာရခေါ်တယ် တတိလွတ်နေဒီမျက်စိကြည်တာပဲဖြစ်ဖြစ်ဆင်းယူပါပုံပဲဖြစ်ဖြစ်တတိနဲ့မရှုမှဘူးတတိညာလွတ်နေမယ်ဆိုအာယောနိတော်မဏိတိအာယောနိတော်မဏိတိကလည်းပြင်နောက်တန်ရောစဉ်တစ်မျိုးမျိုးဖြစ်မှာပဲအနိတ္တဇာယောလောဘဖြစ်မယ်ဆိုလောဘကာမရာတန်ရောစဉ်ပေါ့ဗျာလောဘပေါ့ဒီကောကမနိတ္တဇာယောဆိုရင်တော့ဟာဒီဆင်းရဲကိုသဘောမကျဘူးဆိုရင်ဒါဒေါသတန်ရောစဉ်ပြိကတန်ရောစဉ်ဖြစ်တော့တကယ်လို့ဘုန်းကြီးတို့က မျက်စိကြည်တာလေးပဲဖြစ်ဖြစ်အစင်းယူပါလေးဝင်ဖြစ်ဖြစ်တတိနိုင်ညာနဲ့စောင့်ကြည့်ပေါ်ပြီးပြောက်ဖြစ်ဖြစ်ပြဒီလိုမြင်အောင်ကြည့်နိုင်မယ်ဆိုရင်ဒါယောနိတောင်ပတိကအဲ့လိုယောနိတောင်ပတိကနှလုံးသွင်းလာရင်ပြိုင်နေနောက်ကတန်ရုံးစီကမဖြစ်ဘူးတဲ့ဒါတမျိုးတန်ရုံးစီတမျိုးမှမဖြစ်ဘူးဒီလိုဟောသွားတာဗျရှုခင်းရှုကောအဲ့ဒါပဲအစင်းမှလည်းမျက်စိအကြည်ဓာတ်လေးလည်းရှုနိုင်တယ်အစင်းယူပါယုံလေးလည်းရှုရမယ်မရှုမှရင် အာယောနိတော်မဏိတွေကလည်းတတိညာလွတ်သွားတတိလွတ်သွားတယ်ကွာတတိဆိုညာနဲ့တွဲနေတယ်တတိလွတ်သွားအာယောနိတော်မဏိတွေကတော့အဲ့ရတာယောစီဖြစ်တယ်အဲ့တော့ဘုရားဟောသွားတာကဒီအစဉ်အာယုန်နဲ့ဓာရတိုက်ဆိုင်ပြီးလာတဲ့ခါမှာကိုယ့်ရဲ့စိတ်ထဲမှာဟိုနတန်ရောစဉ်ကာမရာတန်ရောစဉ်ဖြစ်မဖြစ်ဒါကိုစဉ်းဉဏ်စဉ်းစားကြတယ်ဖြစ်ရင်ဘာကြောင့်ဖြစ်တယ်လဲမဖြစ်ရင်ဘာကြောင့်မဖြစ်တယ်လဲသူက၄ချက်၅ချက်ရှုခိုင်းတယ် နောင်မှဒီကာမရာတန်ရုပ်စရာဘယ်တော့မှလုံးဝမဖြစ်တော့တယ်လေအဲ့လောက်ဒီ၅ချက်ရှုခိုင်းတာပဲနော်တတိလွတ်နေရင်တန်ရုပ်စရာတစ်မျိုးမျိုးဖြစ်မှာပေါ့ဗျာဒါတတိလွတ်တာကအာယောနိတော်မနိတ္တကာတာပဲအဲ့ဒါအကြောင်းပဲသူကအကြောင်းကိုလည်းရှုမှတ်ရမယ်ဖြစ်နေတဲ့အကျိုးတန်ရုပ်စင်ကိုလည်းရှုမှတ်မယ်ဟောဒီဖြစ်နေတဲ့တန်ရုပ်စင်ချုပ်ပြောက်သွားတယ်ဘာကြောင့်မို့လဲယောနိတော်မနိတ္တကာတာ စိတ်ဉာဏ်နှလုံးသွင်းလို့တတိနဲ့ညာနဲ့စောင့်ကြည့်ရင်ဒီဖြစ်ပေါ်နေတဲ့တန်ရုံစီကပျောက်သွားတာပေါ့ခန္ဓာချုပ်ပျောက်သွားတာပေါ့ဖြစ်ကြောရှိမနေဘူးပေါ့အဲ့ဒီ၄ချက်ရှုရမယ်နောက်ဒီတန်ရုံစီကဘယ်တော့မှဒီတန်ရုံကလုံးဝမပေါ်တော့လဲအဲ့ဒါကြတော့မဲ့ညာဖုံညာရမှာပေါ်ရှုမှလို့ရပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်မဲ့ညာဖုံညာမရသေးလေတုဒ္ဓမြညာစိတ်စိတ်တမြညာနဲ့ရှုနိုင်တယ် ဒီလိုဆရာတော်တွေများမိတ်နေပေါ့ဗျာဒီဓာရနဲ့အာယုံပေါ့နော်ဘယ်ဓာရဘယ်အာယုံပဲပေါ်ပေါ်နာကြည်တာဆိုရင်တော့အတန်အာယုံနဲ့နာကြည်တာဟိုဘုန်းကြီးအတန်ကြားလာတယ်ကိုကလည်းနာကြည်တာတွေကောင်းမယ်ဆိုရင်အဲ့ဒီမှာမရှုတတိလွတ်နေရင်တာယုံစဉ်တစ်မျိုးမျိုးဖြစ်မယ်တတိရှိနေတာယုံစဉ်တစ်ခုမှမဖြစ်ဘူးဒီလိုမှတ်ထားမယ်နော်နှာခေါင်းကြည်တာလည်းအနတ်အာယုံကကောင်းတဲ့နာရမယ်မကောင်းတဲ့နာရမယ် ကောင်းတဲ့နာရပြန်တော့တတိလွတ်နေတော့အာယောနိတော်မလတိကတော့ပြောအဲ့မှာမကောင်းတဲ့ကောင်းတဲ့နာဆိုလောဘဖြစ်မှာပေါ့မကောင်းတဲ့နာကြဒေါသဖြစ်မှာပေါ့ဒါရေပုံရဒီအနာလေးကိုတတိနဲ့ဆင်ញင်ပြီးတော့ရှုမှတ်နေမယ်ဆိုယောနိတော်မအဲ့ကြတော့ဘာတန်ရောစင်မှာကိုယ်တန်တော့မဖြစ်ဘူးတန်ရောစင်ချီနှောင်တုံနာကောင်းတော့ဆင်းရဲကိုပေးတဲ့ချီနှောင်မှုတုံနာမှုပဲဒါဖြစ်သွားကိုယ်မှာဒုက္ခဖြစ်တာပြီးတော့ရှားအကြည်ဓာတ်မှာ စားစရာလေးစားလိုက်တယ်ပေါ့ဗျာတတိလေးနဲ့ဆင်ញံစားနေဒါနဲ့ပတ်သက်လောဘလည်းမဖြစ်ဒေါသလည်းမဖြစ်နော်မကြိုက်တဲ့စားစားတော့ဒေါသဖြစ်တော့ကြိုက်တဲ့စားစားဆိုရင်တော့လောဘဖြစ်တော့တတိလွတ်နေတော့ဒါအယောနိတော်မလေးတွေကလည်းအဲ့ဒါဆိုတာစဉ်တမျိုးမျိုးဖြစ်မဲ့ဘာစားစားဘုန်းကြီးတို့တူတူပါဗျာလူဖြစ်ဖြစ်ရှင်ရဖြစ်တတိလေးနဲ့စားတတ်အောင်လေ့ရလေ့ကျင့်လို့ရတော့တတိလေးနဲ့စားနေယောနိတော်မလေးတွေကအဲ့ဒါဆိုရင်တော့ ဘာတန်ရောစင်မှာမဖြစ်ဘူးဟောကိုကိုအကြည်ဓာတ်နဲ့အတွေ့အထိအာယုံပစ္စည်းကောင်းကောင်းလေးတွေသုံးရပြီသဘောကျတော့ဗျာဒါလေးတွေကင်တွယ်သုံးသပ်ပြီနော်သင်္ကန်းကောင်းကောင်းဝေးရပြီအကြောင်းကောင်းကောင်းနေရအိမ်ကောင်းကောင်းနေရကားကောင်းကောင်းစီရပြီလူလူတဘာဝရအဲ့ဒါမျိုးတွေဒီသုံးဆောင်လေးတွေသုံးရပြီဆိုရင်လည်းဒါကြောင့်ဘုန်းကြီးတို့ဥစ္စာတေနာမာဒနာခဏခဏဘုန်းကြီးပြောပြတာရှိတယ်လေကောင်းတဲ့သုံးဆောင်တွေသုံးဆောင်တဲ့ခါမှာမြင့်တဲ့နေရာမြတ်တဲ့နေရာတွေကို မထိုင်အောင်မအိပ်ရဘူးဆိုတခြားမဟုတ်ပါဘူးကိလေသာဖြစ်မှာဆိုလို့တန်ရောစဉ်ဖြစ်မှာဆိုလို့ဒီပေါ်မှာအဲတတိလေးနဲ့သုံးဆောင်နေတော့ယောနီတော်မတိကတော့ဘောပြဘာတန်ရောစဉ်မှမဖြစ်တတိလေးနဲ့မသုံးဆောင်နေဟာဒါတွေကိုနှစ်သက်သဘောကြပြီးလောဘတောင်းစဉ်ဖြစ်လိုက်ဒေါသမျိုးစုံဖြစ်မှာပါပဲတောင်းစဉ်တစ်မျိုးမျိုးဖြစ်မှာပါအဲ့လိုရှုခွင့်ရှုခွင့်မှတ်ထားပါ မနောဘဝင်ကြည်တမနောဘဝင်ကြည်တကဘယ်မှာဖြစ်လဲတဲ့ဟရိယဝတ္ထုခေါ်တဲ့လက်တစ်ဖက်လောက်ရှိတဲ့သွေးပုံမှာ ပီတိဖြစ်ပါတယ်။အဲ့ဒီပုံမှာကြံတွေးစရာအောင်နဲ့ပေါင်းစုံမိတဲ့ခါကျတော့ဘာဖြစ်လဲအတွေးထဲမှာပဲနော်လောဘပဲလောဘဖြစ်စရာတွေးမယ်ဒေါသဖြစ်စရာတွေးမယ်မာနဖြစ်စရာမျက်စိမင်းနားပဲကြံရတယ်အကုန်မိတ်တာနော်သူ့အာယုန်နဲ့မှာ မြင်နေတာလည်းမဟုတ်ကြားအဆင်းအာယုန်မြင်နေတာလည်းမဟုတ်အတန်ကိုကြားနေတာလည်းမဟုတ်အနတ်အာယုန်အနတ်ခန္ဓာမဟုတ်ရတာ စားနေတာမို့ဗုဒ္ဓဘာအတွေ့အထိမဟုတ်ဘူးနော်သူကသိကျယ်တယ်ဒီဓမ္မယုံဓမ္မနုဓမ္မနဲ့ဓမ္မုံနဲ့ပတ်သက်ပြီးမနောဒွါရနဲ့ဓမ္မယုံအဲဒီသူကပစ္စုပန်မှာလည်းတွေးနိုင်တယ်အတိတ်လည်းတွေးနိုင်တယ်နာကလည်းတွေးနိုင်တယ်အများကြီးပဲဒီနေရာမှာမျက်စိမေနာဘေးအနံအနံနဲ့တတိမတာဥပ္ပခါပြုထားတာပဲအတွေ့အထိလည်းဥပ္ပခါပြုရတာလည်းစားနေရမဟုတ်ဒါပေမဲ့လို့အဲ့ဒီအာယုံ၅ပါးလုံးသူကအကုန်လုံးသိနိုင်တယ် တိတ်မှလည်းသိနိုင်ပြစ္ဆုတ်ပန်တဲ့အနာဂတ်မှလည်းသိနိုင်တယ်နော်အဲ့ဟာအများကြီးဖြစ်နိုင်တယ်အများဆုံးဒီကအဖြစ်များဆုံးပဲအဲ့ဒီမှာဒီအတွေးတွေဝင်လာရင် မရှုမတိုင်တတိညာလွတ်နေအာယောနိတော်မနေဒီကတော့ဗောဗျာအဲ့ဒါဆိုရင်တာယောစဉ်တစ်မျိုးမျိုးဖြစ်မယ်ရှုမတရင်တတိညာလေးနဲ့ရှုသိနေဒါလေးပေါ်ပြီးပေါ့ပေါ်ပြီးပြောဆိုဒါအကြာရှိမဖြစ်ဘူးဖြစ်တော့ဖြစ်မှာဗောဗျာဟိုဖြစ်ကြောရှည်တာနဲ့မရှည်တာဒီလိုပဲပြောကြအောင်ဗော အဲဒီလိုမှတ်ထားမယ်နော်ဒါကတော့သူ့ရဲ့မူရင်းရှုခွင်းရှုခွက်ဒါလေးသိထားမယ်နော်ပြီးတော့မှဘုန်းကြီးကဘာပြောခြင်းလဲဆိုတော့အဲဒီရှုခွင်းရှုခွက်တဲ့အခုဒါလေးကိုကြည့်နေမှာနော်စကုဒွါရနဲ့ယူပါယောစကုဒွါရနဲ့ယူပါယောဒီအစင်းအာရုံမပေါ်မချင်းတော့ဒီဒီတန်ခွန်စီစီကမဖြစ်ဘူးဗျအကြောင်းတိုက်ဆိုင်မှာပေါ်တာဘယ်ဘယ်နာရှိနေတယ်ဘယ်နာရောက်နေဘာမှပြောလို့မရဘူးနော် ဒါကြောင့်သူကယုံနံတဘာဝတွေကဘာလဲဆိုယုံနံတော့တရားများတဘာဝဆိုဘုန်းကြီးပြောတာမမြင်ရတဲ့နေရာနဲ့ပေါ်လာမမြင်ရတဲ့နေရာပျောက်သွားတာပဲအဲ့ဒါကိုပြောတယ်ဒါကကြဘယ်မှာဟောထားလဲဓမ္မလေးတွေဒါပါဠိတော့နော်အဲ့ဒါဆမိနာ33မှာအတ္တတနာတော့အာယံဒီတဲ့ဒီယုံနံဓမ္မသင်္ခါရတရားတွေကမမြင်ရတဲ့အရာဒေတာမှာအကြောင်းတိုက်ဆိုင်ပေါ်လာတယ်နော်ကိုယ်မျက်စိကတော့ရှိနေတယ်လေအစင်းဟူပါဘူးတခုခု မြင်လာပြိုင်နေဒိုင်းလို့လည်းခုနနှစ်သက်စရာအောင်ဆိုလောဘတန်အောင်ဖြစ်တာပဲမနှစ်သက်စရာအောင်ဆိုဒေါသတန်တခါတလေမာနဒီလည်းဖြစ်မယ်အိတ်တမစ္စည်းအားလေးတန်ရုံးစင်းလည်းဖြစ်မယ်နော်စိုးစိုးကရှိတာမဟုတ်ဘယ်သူမှလည်းဒါတွေမြင်နေရတာမဟုတ်မမြင်ရတဲ့ရတေတာကနေဖြစ်ပေါ်လာတာပြီးတော့ခါကျဘာဖြစ်သွားလဲအဲ့ဒီအကြောင်းတိုက်ဆိုင်လာပြီးအကြောင်းတွေဖြစ်လာတယ်ဖြစ်ပြီးတော့တခါ ပျက်စီးသွားပြန်ဒီယုံနာတရားဘယ်ရောက်သွားမှလည်းမသိဘူးအတ္တတနာမမြင်ရတဲ့အရာတွေသာကိစ္စန်းတွေသွားကြကုန်၏ဒါကြောင့်ယုံနာတဘာဝတွေပြောရရင်မမြင်ရတဲ့အရာတွေသာမှအကြောင်းတိုက်ဆိုင်လို့ဖြစ်လာတယ်နောက်သူကသူပျောက်သွားဘဲမှရှာလို့မတွေ့နဲ့မမြင်ရတဲ့အရာတွေသာကိုပျောက်သွားတာပဲအဲ့ဒါလေးမှတ်ထားပါနော်ဥပမာပြောတာကတော့ဝိဇုပါတော်ဝါအာကာတိဥပ္ပဇန္တိဝယန္တိစာ ဒီယုံနာဓမ္မသင်္ခါရတရားတွေကဒီလိုပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်အကြောင်းတိုက်ဆိုင်လာပေါ်လာမယ်ပြီးတော့ပြောက်သွားတယ်ဘယ်ကပေါ်လာမှမသိဘူးမမြင်ရတဲ့နေရာပေါ်လာတယ်ပြီးတော့မမြင်ရတဲ့အရာဒေတာပြောက်သွားတယ်နော်ခုနမြင်သေးစိတ်တို့ဘယ်မြင်နိုင်မလဲကြားသေးစိတ်တို့ဒီဒီတန်ရောစဉ်ပေါ့တကူတကူတယောက်ပေါ်မှာနှစ်သက်နေတာဘယ်မျက်စိနဲ့ကြည့်လို့ရမလဲနော်ပြောက်သွားတယ်ဟိုမှာရှာလို့မတွေ့ဘာနဲ့ဥပမာပေးထားလဲဆိုတော့ ဝိစုပါရောအာကတိကောင်းငင်မှာလျှက်စီလက်တော့မယ်ဆိုဘုန်းကြီးတို့ဘယ်နာလက်မယ်ကြိုးပြီးမသိနိုင်ဘူးဘယ်နေရာလက်မယ်ဘယ်လိုလက်မယ်ကြိုတင်မသိနိုင်လက်နေတဲ့ခိုက်တာမှာပဲနော်ဘယ်လိုလက်တယ်ဘယ်နေရာလက်တယ်ဆိုပြောလို့ရတယ်လက်ပြီးတော့လည်းဘယ်လိုမှလက်ညှိုးထိုးပြလို့မပြောက်သွားတာပဲဘယ်နေရာပေါ်လာမသိတိကျပြောလို့မရဘယ်နေရာဖြစ်သွားပျောက်သွားမသိတိကျဘာမှပြောလို့မရအဲကြောင့်မြင်းနေတဲ့ခိုက်တံဖြစ်နေတဲ့ခိုက်တံမှာ ဖြစ်နေတဲ့အတိုင်းပဲသိအောင်တတိနဲ့ညာနဲ့ရှုအစင်ယူပါဘူးနဲ့မျက်စိကြည်တာလေးပေါင်းစုံတိုက်ဆိုင်လာမြဲရှုမျက်စိကိုလည်းရှုလို့ရတယ်ယူပါဝင်လည်းရှုလို့ရတယ်မရှုနိုင်တော့ကတာယုံစင်တရားဖြစ်မယ်တတိနဲ့ညာနဲ့ပေါ့အတန်နဲ့နာပေါင်းစုံတိုက်ဆိုင်လာပြီးရှု နာကိုလည်းရှုနိုင်တယ်အတန်ကိုလည်းရှုနိုင်တယ်မရှုနိုင်ဘုန်းကြီးတို့ဟိုနာကတာယုံစင်တစ်မျိုးပြောရှုနိုင်ဒီတာယုံစင်ပြတ်သွားမှာပဲဒါကိုပြောတယ်နော် ဒါကြောင့်ဒီကောင်းကင်ကလျှက်စီးလက်တာကိုလည်းလက်နေတဲ့ခိုက်တံဘုန်းကြီးကိုမြင်အောင်ကြည့်ရတယ်လက်ပြီးမှရှာလို့မရဘူးအဲ့ဒါလက်ပြီးမှရှာနေစဉ်းစားနေတာပဲအခုလည်းဒီတိုင်းပဲမြင်မြင်တဲ့ခိုက်တံကြားရင်ကြားတဲ့ခိုက်တံအနမ်းရရင်နမ်းရတဲ့ခိုက်တံစားနေစားတဲ့ခိုက်တံရှုသိတတိလေးနဲ့ဉာဏ်လေးနဲ့ရှုသုံးဆောင်ပစ္စည်းတွေသုံးလုံးတွေ့ထိနေတယ်ရှု အတွေးတွေပေါ်လာချက်ချင်းရှုရတယ်အတိတ်တွေးတွေလည်းရှုအနာဂတ်တွေးတွေလည်းရှုပြစ္ဆုတ်ပံတွေးတွေလည်းရှုရှုနေဒီဟာတွေဖြစ်ကြောမရှိဘူးဖြစ်ကြောမရှိတဲ့တာယောတွေကပြတ်တောက်သွားမှာမရှုမှတ်သေးရတော့ဘုန်းကြီးတွေရဟန်းတော်တွေလည်းမထူပါဘူးဗျာဖြစ်ကြောတွေရှိပြီးတော့လောဘဖြစ်စရာလောဘတွေဖြစ်ဒေါသဖြစ်စရာဒေါသတွေဖြစ်မာနဖြစ်စရာမာနတက်စရာမာနတွေဖြစ်မဆုံးနိုင်ဘူးဗျဒါကြောင့်ဘုန်းကြီးတို့ဒါကတော့ကိုလုံးမှာကိုရတယ်နော်ဖျား သူ့ရဲ့တရားအိပတိကငါဟောထားတဲ့တရားတွေရှုကြည်စမ်းကြင့်ကြည်စမ်းတန်ဒိဋ္ဌိက မျက်မှောက်သိစေရမျက်မှောက်အကျိုးရစေရမယ်ဒီအစေယူပါုံနဲ့ကိုယ်မျက်စိတွေပေါင်းစုံတိုက်ဆိုင်အကြောင်းတိုက်ဆိုင်မှာပေါင်းစုံပြီးတဲ့အခါမှာရှုရမှာလေရှုနေရင်တန်ရောစရာဖြစ်ကြောမရှိဘူးပေါ့ဗျာမရှုရင်တော့ဘုံရောလူပေါ်ဖြစ်ဖြစ်ကြောရှိပြီးဒုက္ခတွေဖြစ်မှာပေါ့ဒါဟုတ်ဖရမိန်တယ်ဒီတော့တန်ရောစင်တရားတွေပျောက်သွားအောင်ဘယ်လိုရှုရမလဲ ဒါလေးလည်းဘုရားကဘုန်းကြီးတို့ဘယ်မှာဟောထားလဲဆိုတလိုင်နာဘကတန်ရုံမှာပါပဲဟောဤစာဝဲတန်ယောဇနဘာဟာနာတုံမှာဟောထားပါဠိလေးကတော့တခြားအကြောင်းမဟုတ်ပါဘူးခိုင်ခိုင်မာမာဖြစ်အောင်လို့ဖတ်ပြတော့ဇာမင်းအနေနဲ့တန်ရုံနှစ်260မှာပါပါတယ်အဲမေးဖြေလေးနဲ့ဘုရားဟောသွားကထံလူခောဗန္ဒီဇာနာတော်ကထံပတ္တတော်တန်ယောဇနာပဟိယန္တိ နော်မေးတာပေါ့အရဟံတပါးကမေးတယ်ရှင်ဖျားဘလို့သိတဲ့ပုဂ္ဂိုလ်ဘလို့မြင်တဲ့ပုဂ္ဂိုလ်ကတန်ရုံးစဉ်တရားတွေပယ်တယ်လေပျောက်သွားတယ်လေလို့မေးတာဟောစက်ခုံခောဘေကုအနေဆတော်ဇာနာတော်ပတ္တတော်တန်ရောစနာပဟိယန္တိဒီမျက်စိအကြည်ဓာတ်လေးကိုအနေဆအနေနဲ့မြင်အောင်ရှုမယ်သိအောင်ရှုမယ်ဆိုရင်ဒီပေါ်မှာအကြောင်းပြုပြီးဖြစ်တဲ့တန်ရောစီဟာပယ်သွားတာပဲတဲ့ကွာသွားတာပဲ အများကြီးပဲအဲ့မှာရူပေသက္ကဝိညာဏသက္ကအဲ့မှာတော့သူကဘုန်းကြီးတို့ဟိုဆက်ခဆဆက်ကတုတ်တန်တိုင်းခေါ်သွားတယ်ဒီလိုမဟုတ်ဘူးဗျဒီမျက်စိကိုလည်းရှူရမယ်မျက်စိကိုလည်းနေစာနေစာလည်းရှူနိုင်တယ်ဒီမှာတော့တုတ်ထဲမှာမူရတော့နေစာပဲပြောသွားတယ်နေစာလို့မြင်အောင်ရှူရုပ်မြင်ရတဲ့အဆင်းယူပါရုံမှလည်းနေစာလို့မြင်အောင်ရှုတကယ်လည်းကြာနေစာဒုက္ခအနတ္တပေါ့ဗျာလက္ခဏာကြီးသုံးပါးလုံးရှုပါဒီနှစ်ခုပေါင်းစုံတိုက်ဆိုင်ကြောင်ဖြစ်တဲ့မြင်သိစိတ် မြင်သိစိတ်ကြောင့်ဖြစ်တဲ့သကုတံဖတ်တာအဲ့ဒီနောက်မှာခံစားဖို့ဝေဒနာပေါ့ဝေဒနာ နောက်ပိုင်းမှာဒီတန်ဟောစဉ်တဏှာတို့လောဘတို့ဒေါသတို့ဒါဖြစ်တာဟုတ်ရတန်ဟောစဉ်ဘုရားအဲ့ဒီဟိုကြော်ဟောမှာခုနကဘုန်းကြီးခုရုပ်ပြတဲ့တုတ်ကြတော့အဲ့တစ်ခုချင်းတစ်ခုချင်းလေးကိုဒီတန်ဟောစဉ်ပြတ်တောင်ရှုခိုင်းတယ်မျက်စိမှလည်းရှုမျက်စိကြည်တာမှလည်းရှုအစိမ်းယူပါဝန် ဆေးယူပါယုံဆိုတာဒါစာသာမေးစာနဲ့ပြောတော့ဗျာတကယ်ကြသားအာယုံသမီးအာယုံဟောဒါငါသမီးလေးငါသားလေးနော်ဒါငါမျိုးသားငါမျိုးသမီးအာဘုန်းကြီးတွေရဟန်းတွေလည်းဒီတိုင်းမှာဟာဒါငါတကမငါတကငါမိဘငါအဖေဒီလိုပေါ့ဒီဆေးယူအောင်ကြည်ပြီးတော့မရှုမတိုင်နောက်ကတန်ရောစဉ်ဆိုလာတော့ဗောငါတကကြီးပဲငါအဖေပဲဒါငါအမေပဲငါညီမပဲငါတူမပဲနောက်ကတန်ရောစရာလာပြီလေမရှုမရင်လာတာပဲ လာပြီးတော့ဗာပြကိုယ်ဒုက္ခဖြစ်တော့တာပေါ့ဗျာအဲ့တော့ရှုမှတ်တတ်ဖို့ရည်ကြည်တယ်ဒီမျက်စိမှာပဲမျက်စိကြည်တာကိုလည်းရှုဗာရှုရမလဲအနေစာဒုက္ခအနတ္တယူပါယုံဆင်းကိုလည်းရှုဗာရှုရမလဲအနေစာဒုက္ခအနတ္တအဲ့ဒီနှမျိုးပေါင်းစုံကြောင့်ဖြစ်ပေါ်လာတဲ့နောက်ကတန်ရုံစဉ်လောဘတန်ရုံစဉ်ဒေါသတန်ရုံဒါမှလည်းဗာရှုရမလဲအနေစာဒုက္ခအနတ္တဉာဏ်နဲ့သိအောင်တတိနဲ့ဉာဏ်နဲ့ရှုရတယ်ဒါလေးကိုပေါ်ပြပြပေါ်ပြပြပေါ်ပြပြဆိုဒီတန်ရုံစဉ်မဖြစ် ဖြစ်တော့ဘူးဗျဒါကိုပယ်တယ်လို့ပြောပါတယ်ဒီလိုရှုမှတ်တတ်ရမယ်နော်အဲ့လိုရှုမှတ်တတ်ရင်ဒါဘုန်းကြီးတို့ဒီအခြေခံရှုမှတ်တဲ့နေသိသွားတော့ဗျာပြီးမှဘုန်းကြီးကပြောခြင်းလေဆိုဒီထဲမှာတုတ်ထဲမှာကောင်းစီလေးပေးထားပါလေအင်းဘုန်းကြီးတို့ဒီနေ့ကောင်းစီပြီးတော့တန်ယောဇနာတုတ်ဒါကတော့ဒီတလိုင်းနာဘကတန်ယောခုနတန်ယောမှာပါပဲတန်ယောဇနာတုတ်ဆိုတာရှိတယ်ဇာမျက်နှာ484ထာဂရာ130 ဒီထဲမှာဘုန်းကြီးတို့တချို့ပုံကိုယ်တွေကလေးလာလို့တဲ့သဘောလေးတွေရှိတော့ဒါကြောင့်ဘုန်းကြီးစာမျက်နှာနံပါတ်ပြောပါတယ်တခါတလေကြတော့ဘုန်းကြီးတို့ဒီလိုတရားတွေနာတဲ့အခါဘုန်းကြီးလည်းငယ်တဲ့ဟိုကိုလိုလေးတွေကဒီတရားတွေလေးလာပြီးတော့ဆရာတော်ဒီတရားဘယ်ကပြောနေရတော့ဒါမျိုးတွေပေါ့ဗျာဒိုင်ယံပေးအဲ့ဒီခါကျရင်အထူးရှာစရာမလိုလို့ဘုန်းကြီးစာမျက်နှာညွှန်ပေးလိုက်ရင်ကိုယ့်အကိုကြည်တတ်တချို့ဆရာစာပေပညာရှင်ဘုန်းကြီးတွေတွေပါစာပညာရှင် မျိုးသားမျိုးသမီးတွေပါတယ် ဒီလိုပုံကုံမျိုးကြကိုယ့်ကိုရှာကြည့်လို့လဲကြည်တောင်းလို့ဘုန်းကြီးကြံညွန်ပေးလိုက်တော့အဲ့ဒီမှာတန်ယောဇနတုတ်မှာအဲ့ဒီတန်ယောဇနတုတ်မှာပြောရင်ဘုန်းကြီးတို့အဲ့ဒီအဲ့ဒီတုတ်ထဲမှာပါတဲ့စိတ်တတထေဒီစိတ်တတထေအကြောင်းပြောမယ်နော်ဒီစိတ်တတထေကသူကတစ်ချိန်သူ့ရဲ့မြို့ပေါ့ဗျာမေစီကတန်တကမြို့တန်တာမြို့ဆိုမှနေပါတယ်အဲ့ဒီနေတဲ့ချိန်မှာ ဘုန်းကြီးတို့ပြဆောက်ဝိကိ၅ဦးထဲမှာရှင်သာရိပုတ္တရာရှင်မြတ်ရေးကြတော့ရှင်အသိစိထံကနေနော်ရေဓမဟေတုဘောဝါသင်္ခါရတရားတွေအကြောင်းအကြောင်းကျိုးဆက်ဆက်ဖြစ်တယ်ရှင်သာရိပုတ္တရာရှင်မြတ်ကြီးကဓာတ်နဲ့တရားရသွားတယ်ဗျသူကပြိဿသမုပ္ပါအကျဉ်းချုပ်ပဲဟောသွားတာဟောဒီစိတ်တတထေးကြီးကသူတို့မျိုးကိုအဲ့ဒီမြေဆောင်းဝင်၅ဦးထဲမှာတပားပါဝင်ဖြစ်တဲ့မဟာနာမဆိုတဲ့မထေရမြတ်ကကြွလာ အာကြွလာတော့သူကလည်းဒီအရှင်မြတ်ကြီးမြင်တာနဲ့တိတ်ကြည်ယူတာပဲအဲ့မှာပင်ဖိတ်တရားဟောတယ်အဲ့ဒီရှင်မာနာမမထေရဘာဟောလိုက်လဲဆိုဒီအာယနာ12ပါးဟောတာဗျာခုအာယနာရှုမှတ်တဲ့နေ့ပဲအာယနာရှုမှတ်ဒီဟောလိုက်တဲ့ခါကျတော့စိတ်တထေရအဲ့ဒီနာယူအဲ့ဒီတရားတွေနာယူကျင့်သုံးတော့တောတော်ဘာဖြစ်သွားတာအဲကြောင့်ကိုဘယ်တရားမှထင်သေးစရာမလိုအာငါတို့တရားမှအမှန်ဆိုတာမျိုးမလို့လှုပ်ရှားမလို့ဘူး နော်ဒီအာရဏ12ပါးရှုမှတ်တတ်ဖို့လိုတယ်ခန္ဓာ၅ပါးရှုမှတ်တတ်ဖို့ပဲလိုတယ်ဘိုးကဘာနဲ့အဆင်ပြေမှမသိဘူးနော်ဖះမတော်ဇူမသိနိုင်အခုကြည်လိုက်ရှင်မနာမရှင်မဟာနာမမထေရအာရဏ12ပါးတရားတော်ကိုစိတ္တတရိယာကြားနာကျင့်သုံးတယ်သောတော်ဘာဖြစ်သွားသောတော်ဘာဖြစ်သွားတော့ဟောဘာလုပ်လဲဆိုသူတို့မြို့မှာကြောင်းကြီးဆောက်တယ်ဗျနော်ကိုွေးကြိုးပဲ ဂွေးကြိုပင်တောကြီးပေါ့ဗျာငကိုကတော့ဂွေးကြိုပင်ဥဥယျင်တော်ကြီးဥယျင်ဖွဲ့ထားနေတူပါဥယျင်လောက်ထားနေအဲ့ဒီတည်းမှာရှင်မြတ်ကြီးကိုကြောင်းဆောက်လို့ရှင်မြတ်ကြီးကရဟန္တာဆိုဘယ်အမြဲတမ်းသတင်းသုံးမလဲဗျအဲ့လိုမျိုးဖြစ်တာနောက်တော့သူကကြောင်းဖုန်ကြီးတို့ပါပဲနေအဲ့ဒီချိန်ဒီတဂါကြီးရဲ့ဒီတရားတရားကောင်းပုံတွေကြီးညိုပုံတွေရဟန်းတော်တွေများကြားသိတဲ့အခါဒီမျိုးကိုကြွကြွလာကြတယ်တစ်ချိန်မှာရှင်သာရိပုတ္တရာရှင်မမောက္ကလအမှုပြုတဲ့တန်ခါတွေအများကြီးကြွလာ နော်ထင်ရှားတဲ့ဆရာတော်တွေအများကြီးပါအဲ့ဒီထဲမှာ ရောက်ရောက်ချင်းဒီဒကာကြီးကသူတရားနာတာတိတ်ဝါသနာပါတရားတွေလေ့လာမှတိတ်ဝါသနာပါသူကမေးတယ်ဒကာကြီးကသူကပြန်ဟောတာမျိုးတွေလည်းရှိတယ်အဲ့ဒီမှာရှင်မြတ်တွေကလည်းရောက်လာတယ်ခီးရောက်မဆိုင်သူကတရားလည်းနာရှင်တယ်ရှင်မြတ်တွေရှင်းလုံးကကြဒီလိုသွားရလာရမလွယ်ဘူးဗျပင်ပန်းပန်းလာတာခီးဝေးရတယ်ရှင်မြတ်တွေကလည်းနာကျင်နေပြီဒါပေမဲ့ဒကာကြီးကလည်းဒီရှင်မြတ်တွေကိုရဲ့တရားတွေချက်ချင်းနာကျင်တာ အဲ့တော့သူကလျှောက်ထားတောင်းပါတယ်တို့တို့ချင်းချင်းဟောဖို့ပေါ့ရှင်သာရိပုတ္တရာကနေတခါဟောလိုက်တယ်ပေါ့ဗျာရောက်အောင်ချင်းတခါကြီးရဟန်းတော်တွေလည်းအကုန်လုံးပင်ပန်းနေတယ်တရားနာရင်တော့ဟောပါမယ်တို့တို့ချင်းချင်းဆိုအဲ့မှာတို့တို့ချင်းချင်းအဲ့မှာတော့ဗာတရားဟောတယ်တို့တော့မပါဘူးပေါ့ဗျာတို့တို့ချင်းချင်းဟောတာပဲပြောအဲ့ဒီမှာじゃသောတာပန်တရာကသောတာပန်နေပြအနာဂံသဂရာကအနာဂံတိအောင်ဖြစ်သွားတယ်အဲ့နာဂံဖြစ်ပြီးနောက်ပိုင်းじゃဒီတခါကြီးကိုမြတ်စွာဘုရားက တခါတည်းမှာနော်ရှင်းလုံးကတော့ဒါရကယန္နာသုံးပါးကိုကြီးညိုတတ်တဲ့ပုဂ္ဂိုလ်နော်အဲ့ဒီပုဂ္ဂိုလ်ဥပါတကလို့ခေါ်တယ်တက္ကမတွေကြောင့်ဥပါတိကမကိုခုခေတ်မှာတော့တက္ကတက္ကမဒီလိုခေါ်တယ်ပေါ့ဗျာနောက်ပိုင်းမှာကျတော့ဒီတက္ကကြီးနဲ့ပတ်သက်ပြီးမြတ်စွာဘုရားကဒီဓမ္မဂတိကယာမှာ လူတဲ့လူသားတဲ့မှာဓမ္မဂတိကယာမှာအေးတဲ့ပေးသွားနော်ဒီတက္ကကြီးလည်းဟိုနေ့ကကိုကြီးပြောသလိုဘုန်းကြီးတို့ဖွဲ့ကြီးလည်းနောက်တစ်ချိန်မှာကမ္မဋ္ဌာန်းဆရာပြည့်ပြီးဟောပြောနိုင်တာပေါ့ဗျာ ကမရဆရာမပြေခေါ်ပြောနိုင်မရဒီဒီတကကြီးလည်းအဲ့လိုပဲနော်ဣတတဲ့ရသွားတယ်တစ်ချိန်မှာ तू နေတဲ့ तू လှူထားတာတဲ့အကြောင်းမှာတန်ဃာတွေမထေမြတ်တွေအများကြီးသတင်းသုံးနေတယ်ပေါ့ဗျာဒီတော့ဖြစ်ပေါ်လာပေါ့တန်ယောဇနာတော့ဖြစ်ပေါ်လာမထေမြတ်တွေသတင်းသုံးနေတယ်မထေမြတ်တွေကအဲ့လိုသတင်းသုံးနေတဲ့ချိန်မှာဒီရန်ဒီခုနအရှင်သာရိပုတ္တရာမထေရပြောရမှာတော့အမြဲတမ်းသတင်းသုံးတဲ့မထေကြီးတွေရှိတယ် သူတို့ကဒီချိန်မှာဘာဖြစ်ကြလဲဆိုဓမ္မသဘင်ခမ်းမပေါ့ခုတရားဟောတဲ့ခမ်းမတရားထိုင်တဲ့ခမ်းမဒီလိုပဲပြောအောင်မှာဒီခေတ်လိုနားလည်အောင်ပြောရင်အဲ့ဒီမှာသူတို့တရားကျင့်တယ်တရားထုတ်ကြတယ်တရားထုတ်ပြီးမှဒီဓမ္မသဘင်ခမ်းမမှာစူဝေးကြတယ်စူဝေးကြရင်လည်းတရားဆွေးနွေးမှုတစ်ခု ဖြစ်ပေါ်လာတယ်ပေါ့နော်ထကရာကတော့ဖော်ပြတာပါလေဆိုရှင်းလုံးကဒီမထေမြတ်တွေကဒီလိုစူဝေးမိကြရင်တဲ့တရားနဲ့ပတ်သက်တာမဘုံနိဗ္ဗာန်က ယေရှုပြုတဲ့စကားမျိုးပဲပြောတယ်တိုင်းရပြည်ပါတဲ့လူဒါမျိုးတွေမပြောဘူးတဲ့ရှေ့ရှေ့တုန်းကနော်အဲ့ဒါလည်းတတိထားစရာဘုန်းကြီးတို့ဒီတရားလုပ်ငန်းစဉ်လုပ်နေတဲ့ပုဂ္ဂိုလ်အဲ့လိုသွားပြီးပါလိုက်နေစိတ်ကအတွေးတွေမရဘူးဗျာနော်ဘုန်းကြီးဆရာကြီးနဲ့တစ်ချိန်မှာသွားပြီးအထုတ်တဲ့ချိန်မှာအဲ့ဒီမှာ message ကျူးဆက်မှာပဲ နိယောဂတကာတွေအဲဒီတော့ဒီ iPad တွေပါတွေစာပုံဒီ iPhone တိုင်းမှာသတင်းလေးထူးထူးဆန်းဆန်းဆရာတို့လာလာဆရာတို့ရပါဗျမကြည့်ချင်ပါဘူးတဲ့ဒါလေးကြည့်ပြီးတော့ကြာအတွေးတွေဝင်ပြီးတရားထိုင် ပြတရားထိုင်ပြနေလိုက်မယ်တမာရီပြနေလိုက်မယ်မကြည့်ပြရစေနဲ့အဲ့လိုမေတ္တာရခံဟုတ်တယ်သူကအဲ့ဒါတွေပေါ့နော် ခုခေတ်ကျတော့ကျတို့ Facebook ပို့တာပေါ့ဗျ iPad ပို့လိုက် iPhone ပို့လိုက်ပို့လို့မဆုံးနိုင်အဲ့ဒီအတွေးရနော် ဘုန်းကြီးတို့တရားရဖို့အတွက်အနောက်ချက်ဖြစ်တဲ့အပိတ်ဆို့ဖြစ်ဒါသတိထားမယ်နော်ဘုန်းကြီးတို့လည်းမထူဘူးခါရီတွေဘုန်းကြီးကတော့တိတ်မဖတ်တော့အတိချင်းတခါရီတွေမေးလိုက်တာရှင်ကြီးနေအတွေးတွေဝဲနေမှာဆိုအဲအခုဘာပြက်တယ်လဲဘယ်သူဘာပြက်သွားလဲရုပ်ောက်ပဲကြောင့်ဘယ်တမတနဲ့ဘယ်သူနိုင်သွားပြီဒီလောက်ပဲမေးလိုက်တာမကြည့်ပြက်မကြည့်တာမကြည့်တော့ဘာဖြစ်လို့လဲဆိုကြည့်ပြရင်အဲ့ဒီအတွေးတွေကဟိုကိုနိုင်ရင်တဲ့ပုံကိုရှိတယ်ကိုနိုင်ရင်တဲ့ပုံကိုမနိုင်တဲ့ခါကျဒေါသတွေဖြစ်အော်ရှုပ်ရှက်ကနေ ရှိရှိကအရိယာသူတော်ဒီသူတော်ကောင်းကြီးတွေပေါ့ဗျာတရားကျင့်တဲ့တရားနေနေတဲ့ယောဂီပဲဖြစ်ဖြစ်ဒီမှာတော့အကြောင်းမှာ မထေမြတ်တွေနေကြတာဟုတ်သူတို့ကရာစကားရွာစကားမင်းစကားဆိုးစကားပေါ့နော်ဒါမျိုးတွေမပြောဘူးတဲ့ဘာပြောလဲတရားကိုပဲအဓိကထားဆွေးနွေးတယ်မညာဖုံညာနိဗ္ဗာန်ရောက်ကြောင်းတရားတွေဒါတွေပဲဆွေးနွေးတယ်အဲ့ဒီဆွေးနွေးပွဲမှာဘာဖြစ်လာလဲဆိုတော့သူတို့အယူဆတွေကွဲပြားမှုဖြစ်ခဲ့ကြတယ်နော်ဘာလဲဆိုတော့ ဘုန်းကြီးတို့တန်ရောစဉ်တရားနဲ့တန်ရောစနိယတရားဒါလေးနဲ့ပတ်သက်ပြီးအရင်ဆွေးနွေးမှု꿰ပြကြတာတန်ရောစဉ်တရားဆိုတာနှောင်ဖွဲ့ကြောင်းနှောင်ဖွဲ့တတ်တဲ့တရားကိုတန်ရောစဉ်တရားဒီလိုလေးချင်းချုပ်မှတ်ထားမယ်နော်နှောင်ဖွဲ့အပ်တဲ့တရားကိုတန်ရောစနိယတရားလို့ခေါ်တယ်ပြီးတော့နှောင်ဖွဲ့တတ်တဲ့တရားနဲ့နှောင်ဖွဲ့အပ်တဲ့တရားပါပဲနှောင်ဖွဲ့တတ်တဲ့တရားကိုဘာခေါ်လဲတန်ရောစဉ် တာယောဇဉ်တရားနှောင်ဖွဲ့အပ်တဲ့အနဲ့တပဲတနဲ့အပဲကွာတာနော်အဲ့ဒါလေးမှတ်တာနှောင်ဖွဲ့တတ်တဲ့တရားဆိုတာယောဇဉ်တရားနှောင်ဖွဲ့အပ်တဲ့တရားဆိုရင်တာယောဇနိယတရားရှင်းတော့ကတော့ဒီပါဠိတွေကျွမ်းတာကိုရှင်ပြကြည့်တယ်တာယောဇနာတာယောဇနိယဒီနှစ်ပုဒ်ဟာတရားတူအတိဘယ်တူပဲလားသုံးပုဒ်တရားကွဲအတိဘယ်ကွဲသလားဆိုတာဒါကိုဒီကွဲပြားမှုဖြစ်တာပေါ့ဒီချို့ရှင်မြတ်ကြီးတွေက ဒီတာယောဇနီနဲ့တာယောဇနီဆိုတာတာယောဇနာပုတ်ပေါ့တာယောဇနီယပုတ်ဒီနှစ်ခုဟာတရားလဲတူတယ်ဒိဗ္ဗေလဲတူတယ်ဒီလိုယူဆတဲ့မထေရီတွေကတစ်မျိုးပေါ့ချို့မထေရီတွေကြတော့မဟုတ်တာတရားလဲကွဲတယ်ဒိဗ္ဗေလဲကွဲတယ်ဒီလိုယူဆလေးကွဲပြားမှုဖြစ်တာဘယ်သူမှလည်းမဖြေရှင်းနိုင်ဘူးပေါ့ဗျာဒီကြောင့်တိုက်တပိုင်းကြီးအဲ့ဒီလိုဖြစ်တာနော်ဒါလေးမှတ်ထားမယ်နော်အဲပြန်ပြောပါမယ်ခုနကလေးမှတ်မိအောင် တန်ရောစဉ်ဆိုတာဗာလဲဟိုတနေ့ကလည်းပြောခဲ့ပြီကျိုးဖြစ်ချီနှောင်ထားသလိုမိမိဖြစ်နေတဲ့ပုံကိုယ်ကိုဟိုဆင်းရမလို့အောင်တနေ့အပြင်ဆင်းရဲဒုက္ခတွေမလို့အောင်ချီနှောင်ထားတာနော်သားတန်ရောစဉ်ဖြစ်ဖြစ်သမီးတန်ရောစဉ်ဖြစ်ကြောင်းတန်မခွာနိုင်ဘူးလေဒီကြောင်းကဆွဲတာချီထားတာဘုန်းကြီးတို့လည်းဘေးကမထွက်နိုင်ဘူးဟိုငါမဖြစ်ငါကြောင်းမဖြစ်ပါဘူးဒီလိုဒီလိုနဲ့သွားရတာပေါ့ချီနှောင်ခံဒီသားယုံသမီးအောင်ဖြစ်နေမိအောင်နေမလွယ်ဘူးဗျ ဒီဟာယုံထွက်ဖို့တော်တော်ခက်တယ်ဒါလူတိုင်းတတ္တဝါနဲ့ဖြစ်တတ်တယ်ဒါကိုတန်ရောစဉ်လို့ခေါ်တယ်နော်အဲ့ဒါလေးမှတ်ထားဒီတော့ပြောချင်တာနှောင်ဖွဲ့ကြောင်းနှောင်ဖွဲ့တတ်တဲ့တရားတန်ရောစဉ်နှောင်ဖွဲ့အပ်တဲ့တရားကတန်ရောစဉ်တရားတရားလို့ဒီလိုမှတ်ထားအောင်နော်မထေကြီးရပါလေဗမာလူပြောတန်ရောစဉ်တရားနဲ့တန်ရောစဉ်တရားတရားဟာနော် တရားချင်းလည်းကွဲပြားတယ်အနဲ့ချင်းလည်းအတိတ်နဲ့အတိတ်ပဲအနဲ့ချင်းလည်းကွဲပြားတယ်ဒီလိုယူဆတာတစ်မျိုးပေါ့မထေကြီးတစုကနောက်မထေကြီးတစုကကြာအာတန်ရောစဉ်တရားနဲ့တန်ရောစဉ်တရားနှစ်ပါးဟာအနဲ့အတိတ်ပဲလည်းတူတယ်တရားအနေနဲ့ကကွဲတယ်ဒီလိုယူဆတာပေါ့ဗျာအဲ့လိုမျိုးပေါ့နှစ်မျိုးကွဲပြားတယ်အဲ့ဒီလို မထေကြီးများကြောင်းတဲ့အတွင်မှာပေါ့လေဝိပါဒကွဲပြားတဲ့စကားပြောနေတဲ့ချိန်မှာဒီစိတ်တတထေကြီးက သူဆောက်ထားတဲ့ကျောင်းရဲ့အဲ့ဒီနောက်ဖေးမှာရှိတဲ့ရွာတရွာမှာကိစ္စတစ်ခုနဲ့ရွာနာမည်ဒီမှာတိတိကျကျပါပါတယ်မိကပထကကမိကပထကရွာလေးကိုကိစ္စတစ်ခုနဲ့ရောက်ဒီဆွေးနွေးဝိုင်းကကြည်ရတယ်ဒီဆွေးနွေးရစကားကဒကာတွေလည်းလာရောက်နားထောင်မှုရပါတယ်ဒီရွာတွေလူတွေသိရွာရရွာတွေတည်ရောက်တာခုနစိတ်တထေကြီးကသိတာအနာဂံနော်သူကလည်းတရားဟောနိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ကသိတယ်သိတဲ့အခါကျဟော တဆင်တရားတဆင်ကြာတော့စေတသတိငါကိစ္စဘာမှရေးမကြည့်ဘူးမထေမြတ်ကြီးတွေယူဆောက်ကွဲပြားနေတာရေးကြည့်တယ်ဆိုသူကရွာပြုတ်လို့နေကိစ္စခဏရထားပြီးတော့အဲ့ဒီဂွေးကြိုပင် သူတီထောင်ထားတဲ့ကြောင်းတိုက်ကြီးကိုသွားပါဟိုရောက်တဲ့ခါကျတော့တန်ဃာတော်အရှင်မြတ်တွေကတော့ပေါ့ဗျာရောက်လာပြီးမေးတာပေါ့အရှင်ပြားများဒီလိုဒီလိုဝိပါဒကွဲပြားနေဟုတ်ပါတယ်ဟုတ်ပါတယ်တခါကြီးဆိုအဲ့မှာ လျှောက်အင်းပြောကြတယ်ပေါ့လေအဲ့ဒီခါကျတော့တထေးကြီးကဘာပြောလျှောက်ထားလဲဆိုနောက်ဖွဲ့တတ်တဲ့တန်ရောစဉ်တရားနဲ့နောက်ဖွဲ့အပ်တဲ့တန်ရောစဉ်တရားတို့ဟာတရားလဲတရားတော့ထူခြားပါတယ်ဗျာအ ਨੇ တရားလဲထူခြားတယ်အ ਨੇ ဒိဗယ်လဲထူခြားပါတယ်ရှင်ဗျာဥပမာနဲ့ပြောမှပညာရှိတဲ့ပုဂ္ဂိုလ်တွေကနားလေ နားလေတော့တဲ့ဒီပြောတဲ့စကားတစ်ခွန်းရဲ့နေပဲကိုဂျိနတ်စွာလက်ခံနားလေဖို့အတွက်တပြည့်တော့ဥပမာလေးနဲ့လျှောက်ထားပါရစေရှင်ဖျားတဲ့ဘလို့လျှောက်ထားလဲဆိုတော့ဒီတစ်ဖက်ကနွားနဲ့ကြီးတစ်ကောင်ဒီတစ်ဖက်ကနှဖြူကြီးတစ်ကောင်နော်နှဖြူကြီးတစ်ကောင်နဲ့နည်းနည်းကြီးတစ်ကောင်အဲ့ဒီနှစ်ကောင်ကအလဲကောင်ကျိုးတစ်ချောင်းနဲ့ခြိထားတယ်ပေါ့ဒီဘက်ကနည်းနည်းဒီဘက်ကနှဖြူကြီးခြိထားတယ်အဲ့လိုခြိထားတဲ့အခါလူတစ်ယောက်က ရောက်လာပြီးဒီ ဒီနွားနဲ့ကြီးကဟိုနှဖြူကြီးကိုနှောက်ဖွဲ့ထားတယ်ခြိထားတယ်နှဖြူကြီးကနွားနဲ့ကြီးကိုနှောက်ဖွဲ့ထားတယ်ခြိထားတယ်လို့ပြောရင်မှန်ပါမလားဒါမေးတာအဲ့မှာမထေမြတ်ကြီးကမမမောဒကာကြီးတဲ့ဘယ်လိုပြောမှမှန်ပါတယ်ရှင်ပြတို့ကျိုးနဲ့ခြိထားတယ်လို့ပြောမှမှန်တယ်နွားနဲ့ကြီးကနှဖြူကိုခြိထားမှုနဲ့ပြောလဲနွားနဲ့ကြီးခြိထားတာမဟုတ်ကျိုးကနေသူတို့နှကောင်ခြိထားတယ်တွဲထားတယ်ပေါ့ဗျာဒါကြောင့်မို့ ကျိုးဟာနှောက်ဖွဲ့ကြောင်းခြိတတ်တဲ့တန်ရုံးစဉ်တရားနဲ့တူတယ်ဆိုတာဒါပြောတယ်။နွားနှကောင်ကတော့ခြိဖွဲ့ခံတဲ့နော်ခြိတုတ်ခံတဲ့တန်ရုံးစဉ်တွေကဖြစ်တယ်တခါကြီးလို့အဲ့လိုဖြေလိုက်တဲ့ခါကျမှတထေရရှင်ပြားတို့တဲ့ဟုတ်တယ်တဲ့တစ်ဖက်ကနွားနဲ့ကြီးနဲ့တူတဲ့ဒီမျက်စိအကြည်ဓာတ်အဲ့ဒါဓာတ်6ပါအောင်6ပါပြန်ပြောသွားတာနော်မျက်စိကြည်ဓာတ်တခြားတစ်ဖက်ကနှဖြူကြီးနဲ့တူတဲ့ အစင်မျိုးစုံပေါ့အဲဒီယူပါရအဲ့ဒီဥပမာလိုပဲအကြည်ဓာတ်ရုပ်ကလေးကအစင်းယူပါရောဖွဲ့ကြောင်းဖွဲ့ချီတတ်တဲ့တရားတန်ရောစဉ်တရားမဟုတ်တန်ရောစဉ်တရားမဟုတ်ဘူးဒီဆိုလိုရဒီမျက်စိကြည်ဓာတ်လေးဟိုအစင်းယူပါပုံသွားနှောက်ဖွဲ့တာမဟုတ်ဟိုအစင်းယူပါရုံနဲ့ဒီမျက်စိကိုနှောက်ဖွဲ့တာမဟုတ်အဲ့ဒီပုံမှာဖြစ်နေတဲ့မျက်စိပုံမှာ အဲဒီအစင်းယူပါမှုမှာတွဲတားနေတဲ့မြန်နိုးနေတဲ့ခြိတုပ်ထားတဲ့တဏှာနော်ဒီတန်ရုံးစေ72ပါးတဲ့တစ်ခုပေါ့ဒီမှာတော့တဏှာပဲပြောတော့ခြိတုပ်ထားတဲ့ဒါဒီလောဘတဏှာဒါဒါတန်ရုံးစင်တရားဒါမျိုးဖြေသွားတယ်ပေါ့ဗျာနော်အဲဒါ तू ကအဲ့ဒီလိုပဲမျက်စိနဲ့ဆင်းယူပါယုံနော်မျက်စိနဲ့အဆင်းယူပါယုံကပါလေနှောင်ဖွဲ့တတ်တဲ့ ဒွါရနဲ့အာယုံပေါ့ဗျာအဲ့တော့တခုချင်းပြောမျက်စိနဲ့ဆင်ယူပါရင်ဟောပါလေနောက်ဖွဲအပ်တဲ့တန်ရောဇနီယတရားအဲ့ဒီပုံမှာတွေ့တောင်းဉာဏ်တို့ဖြစ်တဲ့လောဘဒါကတန်ရောစဉ်တရားနှောင်ဖွဲ့တတ်တဲ့တရားဒါမျိုးပြောသွားတယ်အတန်နဲ့နာဒီတိုင်းပေါ့ဗျနာနဲ့အတန်အဲ့လိုပေါင်းစုံပြီးတဲ့အခါမှာဒီပုံမှာနှစ်သက်ตาရလေလောဘတဏတန်ရောစဉ်တရားဖြစ်လာတယ်နာနဲ့အတန်ကပါလေ နောက်ဖွဲ့တတ်တဲ့တန်ရောဇနီယတရားခုနနှဖြူနဲ့နည်းနည်းလိုပဲနွားနဲ့နဲ့နှဖြူလိုပဲအဲ့ဒီနှစ်ခုပေါင်းစုံပြီးလို့သူတို့နှစ်ခုတွဲတာမလဲကြိုးဒီပေါ်မှာဘုန်းကြီးတို့ဆွဲလန်းနေတွဲတာနေတဲ့လောဘတဏဆန္ဒရာဂလို့ခေါ်တယ်တခါလေတဏလောဘလို့လည်းခေါ်တယ်အဲ့ဒါကတော့တန်ရောဇင်တရားနှကောင်းနဲ့အနံ့နှကောင်းနဲ့နံတွေးဆုံပေါင်းဆုံလာမိတဲ့အခါမှာဒီနံလေးပေါ်နှိပ်တဲ့သဘောကြပါတော့နော်အဲ့တော့နှကောင်းနဲ့အနံ့အာယုံက ဘာဖြစ်လဲဒါကတန်ရောစနိယတရားဒီပေါ်မှာဆွဲလန်းတဲ့တဏှာချိနှောင်ထားတဲ့တဏှာလောဘကတန်ရောစဉ်တရားရှာနဲ့စားစရာနော်ရှာနဲ့စားစရာမျိုးစုံကပါလေဒါကတန်ရောစနိယတရားပေါ့နှောင်ဖွဲ့ချောင်းနှောင်ဖွဲ့အဲနှောင်ဖွဲ့အပ်တဲ့တရားပေါ့ဗျာ တဏှာလောဘကနောက်ဖွဲ့တတ်တဲ့တရားဒီလိုမှတ်ထားမယ်ကိုယ်ကြည်တာနဲ့ကိုအတွေ့အထိမျိုးစုံတစ်ခုပေါင်းရင်နောက်ကလောဘတဏှာဖြစ်မယ်မနောဘဝင်ကြည်တာနဲ့ယုံနာမျိုးစုံပေါင်းဆိုရင်နောက်ကလောဘတဏှာဖြစ်မယ်အဲတော့ပြောချင်တာကချုပ်ပြောရရင်ဓာရ6ပါအာယုံ6ပါတဏှာလောဘဒုမို့ဓာရ6ပါအာယုံ6ပါနောက်ကတာယောစဉ်တရား10ပါအဲ့ဒါပဲဓာရနဲ့အာယုံ တွေကပါလေနှောက်ဖွဲ့အပ်တဲ့တာယောဇနီယတရားလို့မှတ်ထားအဲ့ဒီ द्वार အာယုန်ကြီးပေါင်းစုံရောင်ဖြစ်ပေါ်လာတဲ့တဏ္ဍတ္တာတို့တဏ္ဍတ္တနာပေါ့ဒီပေါ်မှာမကြိုက်တာဒါပရိကတာမစခေါ်တယ်နော်အဲ့ဒါတွေကတော့နှောက်ဖွဲ့တတ်တဲ့တာယောဇတရားတွေဖြစ်တယ်အဲ့ဒါမျိုးဖြေပါတယ်ပေါ့ဗျာအဲ့ဒီမှာမထေမြတ်ကြီးတွေလည်းသဘောကျပါတယ်အဲ့တော့ရှုမှတ်ရမှာ မှတ်ထားဖို့ပေါ့လေပထမဆုံးဘုန်းကြီးတို့နားလေသဘောပေါက်မှတ်ထားနော်ပြန်ပြောမယ်ဓာရ6ပါးနဲ့အာရုံ6ပါးပေါင်းစုံခြင်းကြောင့်ပေါ့နောက်ကခုနဘုရားရှုမှတ်တဲ့နေရာဒါပြောတာတာယောစီတမျိုးမျိုးပေါ်လာမယ်အဲဓာရနဲ့အာယုံကိုဘုရားကပါဟောလဲနည်းနည်းနွားနဲ့နှဖြူပမာနောက်ပိုင်းမြတ်စွာဘုရားထောက်ခံတော့ဒါဘုရားဟောလို့သုံးရတာပေါ့ဗျာဘုန်းကြီးတို့စာပေကျမ်းစာများဟောတာတော့ဒီတထေကြီးကဟောသွားအနာဂံပုဂ္ဂိုလ်က ဟောသွားတယ်ဘုရားအတိမပြုလိုက်တဲ့အတွက်ဘုရားဟောလို့ဒီလိုသုံးပါတယ် ဘုန်းကြီးတို့ကနော်အဲတော့ဒွါရကိုဘာခေါ်လဲနက်နက်နဲ့ဥမာပေးနွားနဲ့ကြီးဥမာပေးမယ်အာယုံကိုဘာပြောမလဲနှစ်ဖြူဥပမာပေးမယ်အဲ့ဒီနှစ်ခုကိုအစွဲပြုပြီးဖြစ်လာတဲ့အကြောင်းပြုပြီးဆွဲလန်းတဲ့တဏှာလောဘလို့ဒေါသဒါတွေကတန်ရောစဉ်တရားပါပဲအဲ့လိုမှန်းအဲ့မှာကိုယ့်အကိုပြန်သုံးသပ်ကြည့်လိုက်လေဒီမျက်စိလေးပေါ်မှာလဲဆွဲလန်းတယ်မျက်စိကသူ့အတူနေတာပဲဒီမှာငါမျက်စိလေးလှလိုက်တာမှန်လေးကြည့်ပြီးတော့အခြေတတိုင်းဒီပေါ်မှာ ဒီပေါ်မှာသွားဆွဲလန်းတဲ့တဏှာလေဒါကတန်ရောစင်နော်ကိုယ့်အကိုအစင်းလေးကြည့်ပြီးတော့ငါသားလေးကလှလိုက်ငါသမီးလေးကလှလိုက်တာနှစ်သက်သဘောကျတာဟာငါအကြောင်းလေးကနှစ်သက်ဆရာလေးငါသင်္ကန်းလေးကနှစ်သက်ဆရာလေးဒါဒါအဲ့ပေါ်မှာသွားပြီးချီနှောင်ထားလိုက်တာပဲနော်ဒါချီနှောင်တတ်တဲ့တန်ရောစင်တရားလို့တော့အတန်ကလည်းဒီတိုင်းပါပဲအတန်နဲ့နာဟောငါးနှစ်ရွက်လေးကလှလိုက်တာအခုခေတ်ဆိုကြည့်လိုက် ဒီဒီမှာဟိုကနောက်ဘက်နွားအမျိုးသားတွေကနာနာပန်းနေနာနာကပေါက်ဖောက်ပြီးတော့ဟိုလားတကွင်းတက်နေကြကြီးစရာပြောမှာဟာဘိုးမေးသွားပြီးရဟန်းကတခုသွားတယ်ဒီကကလေးတယောက်ကဒုံလွားဝဲတာသူကဒီနဇန်သီးအသေးတက်တာတော့ရခက်တဲ့ရဟန်းဖြစ်တာပေါ့ဟာမင်းတို့အဲ့ဒီဘက်ကတော့ဒီနဇန်သီးပေါ်အောင်တော့ဓာတ်ပုံပြိုက်ပါတကွာလို့ဗမာပြည်ကပို့လိုက်ရင်တော့တို့အမေရိကဘုန်းကြီးတွေပြက်စီးကုန် နေသန်သီးတွေဖောက်နေတယ်လို့ဖြစ်ကုန်မှာမလို့ခဏဝိတ္တတောင်းလပသူကဒါဖြုတ်မရဘူးတဲ့ဒါဖြုတ်လိုက်ပါလားဖြုတ်မရဘူးတဲ့အသေးတတ်တာဒီကောလို့ပြီးတော့ဒီနားကိုလည်းနှစ်သက်တာလေဒီနားကိုနှစ်သက်တဲ့တဏဒါကတန်ရောစင်ပဲနားကတော့ဒီတန်ရောစင်ကြီးကတရားပြောပေါ့ခြိနှောက်အပ်တဲ့တရားပေါ့ အလုံးမထားမယ်နားနဲ့အတန်ပေါ့လေဒီအတန်အာရုံပြဟာဒါဘုသူတန်လေးဘုသူဘေဝတန်လေးသုံးဖို့အတန်ကောင်းကောင်းကြားရင်တခြင်းတန်ပဲဖြစ်ဖြစ်ဓမ္မပဲအတန်ကောင်းကောင်းကြားနှစ်သက်တော့အဲ့ဒါတန်ရုံစင်ပဲဒါကိုလည်းရှုမှတ်ရမယ်အကုန်လုံးရှုမှတ်ရမှာပါပဲနားလည်းမှတ်နိုင်တယ်အတန်ကိုလည်းမှတ်နိုင်တယ်အဲ့နှစ်ခုပေါင်းစုံကြောင့်ဖြစ်လာတဲ့တန်ရုံစင်တရားလောဘတန်ရုံစင်ဒေါသတန်ရုံစင်မာနတန်ရုံစင်တချို့အတန်ကြားလိုက်ရင်ကိုကမကြိုက်ဘူးလေမာနတက္ကံကြီးမာန ဖြစ်ပေါ်လာတယ်ဣဒံမေစီယတက္ကံဣဒံမေစီယတွေဖြစ်တယ်ဒါမျိုးဖြစ်တာတော့အဲ့ဒီဟာတွေမှတ်တော့ဗောဗျာဒီအစုတန်တွေဘဝတန်တွေဒါမမှတ်လို့ရင်တော့ဒီဟာတွေဖြစ်တယ်နော်ဒါမှတ်ထားမယ်အနလည်းမထူဘူးဗျာကောင်းတဲ့နတ်ဆိုရင်တော့လောဘတွေဖြစ်တော့နော်အဲ့ဒီအနမှာနှာခေါင်းကိုလည်းမှတ်နိုင်တယ်ဒီအနအာယုံကိုလည်းမှတ်နိုင်တော့မကောင်းတဲ့နံဆိုအိုးအဲ့မှာဒေါသတွေဖြစ်တာနော် လူချင်းဆိုတော့မြို့သမီးဟာဒီကောင်ကမသေးခင်ကပေါက်တာဟာဒီကောင်မသေးခင်ကပေါက်တာဟိုမှာဒေါသလာတယ်အဲ့ဒီပုံမှာအကြောင်းပြုပြီးဖြစ်တာအဲ့ဒါဒေါသတန်ရောစင်ပဲဒီတန်ရောစင်လည်းမှားမှာမှားရင်ဒီကဘယ်လောက်ဒီမှားမလဲဆိုခုနအနေစာဒုက္ခနတ္တနော်ဘုရားတော်ခုနတောင်ရုံးနေကဘာနာတုံးမှာအနေစာမြောင်မှာဒါပေါ်ပြီးပြောင်းပေါ်ပြီးပြောင်းမြင်သွားရင် ဖြစ်ကြောင်းမရှိတော့ပြတ်တောက်သွားတာဒါကိုပဲ့တယ်လို့ပြောတာနော်အဲ့ဒီလိုမမှတ်ဘူးဆိုရင်ဖြစ်ကြောရှိတာပေါ့ မကျေနိုင်လို့မကျေနိုင်တဲ့ဒေါသတန်ရောဆက်တက်ဆက်တက်ဖြစ်နေကျေနိုင်လို့လောဘတန်ဆက်တက်ဆက်တက်ဖြစ်နေမာနတက်ခံကြီးတော့သူကငါ့ကိုဒီလိုပြောတယ်ငါ့ကိုဒီလိုလုပ်တယ်အာမာနတွေဆက်တက်ဆက်တက်ဖြစ်နေအဲ့ဒါမျိုးဖြစ်ဒါတွေကိုရပ်တော်ပြတ်တော်မှတ်ရမယ်ဘုန်းကြီးကလည်းနှီးရပေးတော့ဘုန်းကြီးမယူမိုင်းနဲ့မထူပါအောင်အတူတူပါပဲနော်ဒါကိုဘုန်းကြီးတို့လေ့လာမယ်ဘုရားဘယ်လိုရှုမှတ်ပြီးပေးထားလဲဒါလေးသိဖို့ရည်ကြည်တယ်နော်ပြီးတော့ စားစရာအောင်နဲ့ကို စားစရာအောင်နဲ့ကိုရှာရှာကြည့်တာလည်းကောင်းမယ်စားစရာလေးတွေစားကြတယ်ကောင်းလို့ရလေးစားကြတယ်အမတ်တတိလေးနဲ့စားရတယ်နော်အမတ်တတိလေးမစားရဒါသိကောင်းတာပဲဘလို့ချက်တာလဲနောက်ကလာပြီးဒီပေါ်မှာတွေ့တာတန်ရောစင်ဖြတ်သွားတော့နော်ဒါကြောင့်ဘုန်းကြီးတို့အခုချိန်တော့ဘုန်းကြီးလည်းဟိုကျင့်စဉ်တစ်မျိုးချိန်တော့တတ်တတ်လို့စားတာပါအဓိကတော့ဟိုတတ်တတ်လို့စားရမစားရအဓိကမဟုတ်ဘူးရအဲ့ဒီပေါ်မှာယတတဏမဖြစ်အောင်စားဖို့ဖရာအဲ့ဒါဟောတာ တက်တက်လို့တော့စားပါရဲ့ဒီဟောပေါင်းငါတက်တက်လို့စားတယ်တက်တက်လို့စားတယ်ဒါဤตายာနေနဲ့ဒါယတတနာအဲ့ပုံမှာတန်ရုံးစဉ်ဖြစ်တာပဲเนาะဒါကြောင့်တတိနဲ့စားမှာပဲသူကသူဘယ်လိုစားစားဒီပုံမှာတတိနဲ့မစားရင်တော့ယတတနာဖြစ်မှာပဲတက်တက်လို့စားစားမဲတာငါစားစားအတူတူပဲယတတနာအဲ့ဒါမှတ်ထားမယ်เนาะဒီကတော့ဘုန်းကြီးတို့ကကျင့်စဉ်တစ်မျိုးကျင့်ကြင်လို့ရှောင်ထားတဲ့သဘောပါပဲဟိုလိုကြီးမဟုတ်ဘူးတတိနဲ့မစားရင်ဒါ ယတတနာတန်ရောစဉ်ဖြစ်တယ်ဒါလေးမှတ်တာပြီးတော့စားတဲ့အခါမှာအမှတ်တတိလေးနဲ့စားပါစားစရာအာယုံလည်းအမှတ်တတိနဲ့နော်ရှာကိုလည်းအမှတ်တတိလေးနဲ့စားစားနေရှာလဲကြိုက်တာဝါတာမဖြစ်ဘူးပေါ့ဗျာအယိုးစုမဲ့ဟာတွေလည်းမဖြစ်ဘူးပေါ့တတိလေးရှိနေတတိမရှိနေအယိုးစုတာတော့မတည့်တဲ့စားတွေစားမိတာတော့ဒါတတိရှိနေတော့သူကအမှတ်တတိလေးနဲ့စားတာမတ္တိလေးနဲ့စားရင်များများမစားနိုင်သူကတတိကနေထိန်သွား ဟိုကကြအတိုင်းအဆမရှိဘူးဟိုအရင်တော့ဘုန်းကြီးတစ်ခါပြောခဲ့ဘူးပါတယ်ဘုန်းကြီးဟော99ခုနှစ်ကလောက်ကစပြီးတော့2006ခုနှစ်လောက်ထိအောင်ဗမာပြည်မှာပြန်ပြန်ပြီးတော့ရင်ကျေးမှုသင်တန်းဖွင့်တယ်အကျံတရားစခန်းတွေဖွင့်ဖြစ်တယ်ဟောဗျအဲ့မှာခလေးကိုရင်လေးတွေအဲ့ဒီမှာတော့ဘုန်းကြီးကကိုကဘာသာရေးအမွေပေးခြင်းတော့မြို့သားယောက်ျားလေးဆိုကိုရင်ဝတ်ခိုင်းတယ်မိန်းကလေးဆိုတီလာရှင်ဝတ်ပြတော့သင်တန်းပေးခဲ့ကိုထိန်နေပေးတယ် အကိုရင်လေးဝဝလေးချစ်စရာလေးဝဝတုတ်တုတ်လေးစားပြီဆိုကလေးကဒီယတတနာမဖြတ်နိုင်ရှာဘူးဘိုက်ကပြည်နေပြီနော်သူကစားကောင်းတော့စားတာပဲဘာဖြစ်လဲဆိုစားပြီးအများအားအန်ရှာတယ်ဒီကလေးဒီကလေးချင်းစိတ်မသက်တာဟာတာရလို့ကိုရင်ဟာမင်းရတယ်မသက်တာပါလားကွာတည့်ရက်တည်းမဟုတ်ဘူးနော်ခဏခဏဖြစ်တာဒီတရားအမှတ်တရနဲ့မစားတတ်တယ်ကလေးဆိုလို့ဘယ်လိုပြောလို့မှမရဘူး သူထိတ်မိအောင်ဒါမျိုးပေါ့နော်အဲ့ဒါဘာလဲဆိုဒီဟာဘုံမှာတတိနဲ့မစတတ်တော့ဒုက္ခမြဒုက္ခဖြစ်တာစားတိုင်းဒုက္ခဖြစ်တာစားပြီးအာရပြီစားပြီးအာရပြီဒီဟာကိုမဖြတ်နိုင်ဒိုက်ကတော့ပြည်နေပြီဒါပေမဲ့လို့ဒီအစာရှာကဒီဘုံမှာစွဲနေတော့အရသာရှိတော့စားစားစားစားစားစားပြီးတော့ထိုးအောင်အမျိုးတွေဖြစ်ရှာအဲ့တော့ဒီယတတနာဆွဲလောင်းမှုမဖြစ်အောင်မလုပ်မလဲခုနက စားစရာပုံမှာလည်းမှတ်ပါရှာမှာလည်းရှာကြည့်တတ်ကိုလည်းမှတ်ပါဒါလေးကိုယတတနာပေါ်လာရင်အဲ့ဒီတဏှာလေးဖြစ်ကြောမရှိအောင်ခုနလိုဆက်တိုက်မစားမိအောင်တတိနဲ့ညာနဲ့ဒါလေးပေါ်ပြီးပြပေါ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြအတိတ်ဆလည်းမရအောင်ရှုအနတ္တလည်းမရအောင်ရှုဒုက္ခလည်းမရအောင်ရှုဒီမှာတော့နည်းဆိုခုနတာယောဇနိယဘာနာတုတ်ကအနိစ္စမရအောင်ရှုပါပေါ်ပြီးတော့ဖြစ်ပြီးပြမြင်ဒါဖြစ်ကြောမရှိဘူးလေရက်သွားပြီဘုရားဒါလည်းဟောတာ အဲ့လိုရှုမှတ်တာကိုရည်ကြီးတယ်ပစ္စည်းသုံးဆောင်လေးတွေသုံးရပြီဆိုလဲဒီလိုပဲနော်ဒါလေးတွေကင်ကြည့်ပြီးဟောသင်္ကန်းလေးကင်ကြည့်ပြီးဘုန်းကြီးတို့ဟိုတလောကတစ်ခါပြောခဲ့မှုပါတယ်ရဟန်းတစ်ပါးသင်္ကန်းကောင်းကောင်းဝင်လေးရတော့ဒါလေးဝေယုံဖို့ရတန်းလေးကိုတင်ပြီးတော့ပြန်တော့ပူသွားနောက်ပဲဒါဆွဲလန်းတာနော်ဆွဲလန်းတဲ့တန်ရောစဉ်နော်ဒီသင်္ကန်းပေါ်မှာဆွဲလန်းတဲ့တဏှာကြောင့်မဟုတ်ဘူးတန်ဖြစ်ချတာအဲ့ဒါပဲဒါကဘာလဲဆို တရားရှုမှတ်နေတာပဲအခိုက်အတန့်သွားဖြစ်တာပဲနောက်ပိုင်းမှာမှဒီဘုရားဒီရှေးတုန်းကတော့ဒီသင်္ကန်းကဒီဒီလာနုပါဒကလည်းမရှိဘူးဆိုရင်တန်ခါအများပိုင်းကျန်ဒီသင်္ကန်းကြီးကလည်းသိကောင်းတယ်တန်ခါတွေကလိုချင်ကြတာဟုတ်လားပြန်တော်ဝဲနောက်ပိုင်းတချို့တချို့ပြနောက်ပိုင်းဘာလုပ်လဲဆိုဒီသင်္ကန်းကောင်းတော့မဲချခွဲဟိုကိုလောက်ကြတော့ဗျာအဲ့ဒီမှာ तू ကသင်္ကန်းကပ်ပြီးတန်းဖြစ်နေငါသင်္ကန်းမယူကြနဲ့ငါသင်္ကန်းမယူကြနဲ့ဖះပဲကြားအဲ့ဒီမှာ ခြေသားတို့ဒီသင်္ကန်းကိုခုနှစ်ရက်လောက်စောင့်ဆိုင်ပြီးမှဝေးပါအဲ့ကျမှသင်္ကန်းမှာဆွဲလောင်းမှုတွေ့တာမှုတွေပြတ်သွားပြီးငကိုလောက်ထားတဲ့ကုသိုလ်ကံနဲ့တရားထုတ်ရှင်နဲ့လက်ပြရောက်ပါတယ်အဲ့ကြောင့်မှဆုံးကဒီဟာကိုခိုက်တန်ဆွဲလန်းပြီးတော့ရောက်တယ်ဒါမရှုတတ်လို့ပဲခုဘုန်းကြီးတို့ရှုနည်းသိပြီနော်ဒါကိုဒီပစ္စည်းပေါ်မှာလေဆွဲလန်းမှုမရှိအောင်ဒီနည်းအားဖြင့်တန်ရောစဉ်ပေါ့နော်တဏှာလောဘတန်ရောစဉ်ညှိတတ်တယ်ပစ္စည်းအာယု ဘယ်ဟာမစုဘူးဘုန်းကြီးတို့ရအကြောင်းကံနေပေါ့နော်ဒါမျိုးတွေတွားညီတတ်တယ်ကိုယ်မှလည်းကားတွေရှိတယ်ပစ္စည်းတွေရှိတယ်ရွှေငွေရနာတွေရှိတယ်အများကြီးပေါ့လေဘုန်းကြီးတို့ဟိုဒါနဲ့ပတ်သက်ပြောရရင်အင်းဒေါက်တာဘွဲရတဲ့ဘုန်းကြီးတွေတပါသူ့ရဲ့ဓမ္မစာအုပ်လေးထဲမှာဖတ်ဘူးတယ်ဓမ္မကြီးတော့အသိချမ်းသာတယ်သိတဲ့အခါကျရွှေချောင်းတွေကိုအများကြီးကြံတာရွှေချောင်းတွေအများကြီးကြံတော့ ဓမ္မကြီးလည်းတကြိုပြီးတဲ့ခါကျတော့ရွှေချောင်းတွေခွဲဖို့မိဂန္တတာကိုဖွင့်လိုက်တဲ့ခါမှာအဲ့ဒီမိဂန္တတာရွှေချောင်းမှာမျော့ကြီးတကောင်ကတ်နေသားအကြီးဆုံးလုပ်တယ်လို့ဟာဒီမျော့ကြီးကဘယ်နဲ့ဒီထဲလာကတ်နေရလဲဆွဲကွာပြီးမိဘုံကြီးနဲ့ပြစ်ချမိဘုံကြီးနဲ့ပြစ်ချပြီးမှနောက်မှခုနသူနဲ့ရင်းနှီးတဲ့ဒေါက်တာဝဲရဖုန်းကြီးသွားဟာမင်းနောက်ပါကွာအဲ့ဒါမင်းအမေများဖြစ်နေမလားမသိဘူးအဲ့အချိန်မှာမိဘုံနဲ့ပြစ်ချတတ်ပြီးနှခါနာတော့ဗောနော် ဒီရွှေချောင်းတွေဆွဲပြီးတော့တကယ်ဖြစ်ခဲ့မယ်ဆိုရင်ပေါ့ရွှေချောင်းဆွဲဆွဲပြီးတော့မကောင်းတဲ့တိဘုံဘွားရောက်ရှာတယ်ဒီထဲမှာဟိုသားလုတ်တဲ့လူကမိဘုံနဲ့ပြစ်ချမယ်ဒေါသစိတ်နဲ့ထပ်တရားမယ်ဆိုတော့အရှုံးကြီးရပေါ့ဗျာဒါကဘာလဲဆိုဒီပစ္စည်းပစ္စယတွေပေါ်မှာတွေ့တာမိတဲ့တန်ရောစဉ်လောဘတန်ရောစဉ်ခေါ်ရတယ်ဒါဘုန်းကြီးတို့ခုသင်္นานတက်နေတဲ့ပုဂ္ဂိုလ်ဒါသတိထားမယ်နော် ပစ္စည်းတွေများများပိုင်လေလေကိုမှဒါဘုန်းကြီးတွေဒီတိုက်မှာပဲကြောင်းကန်နေများများပိုင်လေလေဒုက္ခဖြစ်ဖို့တော့အကြောင်းများတယ်ရှုတတ်ရင်တော့မဖြစ်ဘူးပေါ့ဗျာမရှုတတ်ရင်တော့ဒါတေကတိကာလမှာ ဆုံးဖြတ်ပေးမယ်တရားပဲဒါကိုရှုတတ်ဖို့ဘုန်းကြီးတို့လေ့လာမယ်နော်အတွေးကြည့်လာအတွေးကမျက်စိမိတ်နားပိတ်ပြီးတိုင်းမှာအတွေးရဝင်နေတော့မဝင်မရှိဘူးလာလိုက်မယ်အတိတ်တွေးတွေဟုတ်လား ပိစုပန်တွေးတွေလာတယ်နာဂတွေးတွေလာတာဒီတွေးတွေကြောင့်ပေါ့လေလောဘဖြစ်စရာအောင်နဲ့တွေးပြီးသိမယ်ဆိုရင်လည်းခုနလိုသွားနိုင်တာပဲဒေါသဖြစ်စရာတွေးနဲ့သိမယ်ဆိုခုနလိုမကောင်းတဲ့ဘဝရောက်နိုင်တာပဲရောင်းဒီတွေးတွေလက်မခံနဲ့ဖြစ်ကြောမရှိစေနဲ့တိတိချင်းရှုမှတ်နေအောင်ရတော့ပြတော့ရှုမှတ်နိုင်ရအဲ့ဒါဆိုရင်ဒီဟာတွေဖြစ်ကြောမရှိတော့ဘူးဗျာနော်အဲ့တော့ဒီမှာချုပ်ပြောပါမယ်ဓာရ6ပါးအာယနာအာယုံ6ပါးပါခေါ်လဲ နှောင်ဖွဲ့အပ်တဲ့တာယောဇနိယတရားလို့ခေါ်ပါတယ်။အဲဒီဂါရ6ပါးအောင်6ပါးပုံမှာဖြစ်ပေါ်လာတဲ့တာယောဇဉ်တရားတွေလောဘဒေါသဆောရတာယောဇဉ်တရားတွေဒါကတော့သူတို့နှောင်ဖွဲ့တတ်လို့သူတို့ပုံမှာနှောင်ဖွဲ့တတ်လို့တာယောဇဉ်တရားလို့ခေါ်ပါတယ်။အဲဒီမှာဂါရ6ပါးကိုလည်းမှတ်ရပါမယ်။အာယုံ6ပါးကိုလည်းမှတ်ရပါမယ်။အဲဒီ द्वार 6ပါးအာယုံ အဲ6ပါးတို့ပေါင်းစုံတိုက်ဆိုင်ပြီးလို့ဖြစ်ပေါ်လာတဲ့တန်စဉ်တစ်မျိုးမျိုးကိုလည်းမှတ်ရမယ်။ဘာသိအောင်မှမလဲ။အနေစာဒုက္ခအနတ္တ။အနည်းဆုံးအနေစာမြောင်မှတ်။ဒါနိုင်တော့ဒုက္ခလည်းမြောင်မှတ်အနတ္တလည်းမြောင်မှတ်။အဲချုပ်ပြောမယ်။အာယနာဒီမှာတော့အဲ့ရနေသစ္စာလေးပါဆရာတော်ဘုရားကတော့နောက်ဆုံးသစ္စာလေးပါဆိုင်အောင်ရေးတော်လဲ။သူရဲ့တတိပဌံသုံးနေတရားမှာ။အာယနာ12ပါးကိုသိသိတတ်တဲ့တတိသိသိတတ်တဲ့အာယနာတို့ရှုမှတ်တတ်တဲ့တတိညာဟာ ဒုက္ခသစ္စာဒါဆရာတို့ဘုရားအဲ့လိုခွဲပြပါဒီပေါ်မှာရှုမှတ်နေတဲ့သတိပရာဒုက္ခသစ္စာနော်ဒီဒုက္ခသစ္စာကိုဖြစ်စေတတ်တဲ့တဏှာပေါ့ဒါဘဟုတ်လို့ဆွဲလန်းနေတဲ့အာနာပေါ်မှာဆွဲလန်းမယ်ဆွဲလန်းနေတဲ့တဏှာပေါ့ဒုက္ခကိုဖြစ်စေတတ်တဲ့တဏှာသမုဒိယသစ္စာဒီဒုက္ခသစ္စာသမုဒိယသစ္စာမဖြစ်ရချုပ်ငင်းရချုပ်ငင်းသွားခြင်းရချုပ်ငင်းရနေရနိဗ္ဗာန်နေဟာနိရောဓသစ္စာအဲ့ဒီနိဗ္ဗာန်ကို ရဖို့အတွက်ကျင့်နေတဲ့မက်ကမက်က၈ပါးလမ်းစဉ်နော်အဲ့ဒါကမက်ကမက်က၈ပါးမက်ကသစ္စာအဲ့ဒီလိုသစ္စာ၄ပါးသိအောင်အထောက်အမှာပေါ့အဲ့လိုသစ္စာ၄ပါးသိအောင်ကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာ၄ပါးကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။